တရင်ကျွတ်လာပြည့်နေ့တရင်ကျွတ်လာပြည့်နေ့မှာတော့ပဏိတာရမရွှေတန်ကုန်းသာသနာရေးတာဆရာတော်ကြီးကရန်ကုန်မြို့ပဏိတာရမရွှေတန်ကုန်းသာသနာရေးတာကိုကြွားရောက်ပြီးတော့တရားချီးမြှင့်ပါတယ်အဲဒီတရားချီးမြှင့်ရန်ကုန်ကိုကြွတာမို့တော့ကြောင့်မှာတော့ဘုန်းကြီးတို့တာဝန်ချပါတယ်ဆရာတော်ဘုရားကြီးကမကြွခင်သူက စကားလေးနည်းငယ်မရှိသွားပါဘူး။အမရှိသွားတာကခရင်ကျွတ်လာပြီနေ့ကဝီနီးရှုတော့ငါကြည့်ရင်တော့ဘဝရဏနေ့ပေါ့တဲ့။အဘိဓမ္မာရှုတော့ငါကြည့်မယ်ဆိုရင်တော့တာဝရိဏနတ်ပြည်မေတော်မိနတ်သားကိုအကြောင်းပြုပြီးတော့တရားဟောပြီးလို့ပြီးဓမ္မတရားဟောပြီးပြီးတဲ့နေ့ပေါ့ပြီးဓမ္မ တရားဟောပြီးတဲ့ဝါရင်း၃လဟောပြီးတဲ့နေ့ပေါ်တိုင်းကျွလာပြီနေ့ဘဝရဏရဲ့အဓိပ္ပာယ်လေးတွေလည်းရှင်းပြဖို့တဲ့ဘဝရဏဆိုတာကအများနားလည်နေကြတာက ဖိတ်မှန်တယ်လို့ပဲနားလည်နေကြတယ်ဖိတ်မှန်တယ်လို့ပဲပြန်နေကြတယ်အဲ့ဒီဘဝရဏဆိုတဲ့အဓိပ္ပာယ်ထဲမှာဖိတ်မှန်တယ်ဆိုတာကအတ္တနိယတနာဆရာတော်ရပါဠိလိုစကားလုံးနဲ့ထည့်ပြီးတော့သုံးပြီးတော့အမင်းရှိပါတယ် မိမိကိုယ်ကိုအနှံရင်တဲ့ဩကာသဒါနမိမိကိုယ်ကိုအပြစ်တွေ့လို့ရှိရင်အဲ့ဒီအပြစ်ကိုထောက်ပြဖို့အခွင့်ပေးခြင်းအဲ့ဒီလိုအချက်အလက်နှစ်ရပ်ပါတဲ့အတိဘယ်မျိုးအတိဘယ်ကိုပဝရဏဖိမှန်တယ်လို့ဒီလိုခေါ်တဲ့အကြောင်းလဲဆရာတော်ဖျားကြီးအမင်းရှိပါတယ်အဲ့ဒီတော့ဝိနည်းရှိတော်ကနံပါတ်1 ဘဝရဏနဲ့ပတ်သက်ပြီးတော့သိရင်သိလိုက်တာလေးတွေမြတ်စွာဘုရားမိန့်ကြားတော်မူခဲ့တဲ့ဝိနည်းပါဠိတော်မှာပါတဲ့အချက်လက်ဘုဒ္ဓတာလေးတွေရှေးဥစွာပြောပြပါမယ်။အဲဒီကနောက်မြတ်စွာဘုရားကသူ့ရဲ့မေတော်မဟာယာမဟာမာယာမိနတ်သားတာဝရိန္ဒနတ်ပြည်ရှိတာမို့အဲဒီတာဝရိန္ဒနတ်ပြည်သွားပြီးတော့အဘိဓမ္မာတရားဟောကြားပြီးလို့ပြန်ကြွလာတဲ့ အခြေအနေတွေပေါ့လေအဲ့ဒါလေးတွေရှင်းပြပါမယ်နံပါတ်1ဘဝရဏတဲ့အများစုအတိပ္ပယ်ပြန်နေကြတာက ဖိမှန်ခြင်းတဲ့အဲ့ဒီလိုပြန်ရတယ်ဒီဘဝရဏနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားလက်ထက်ကယဟန်တော်တွေသူတို့ယဟန်တော်များစွာလို့ပါပါတယ်အဲ့ဒီယဟန်တော်များစွာကတပားနဲ့တပားလည်းအမတမ်းမှ ခင်ခင်မင်းမင်းရင်းရင်းနှီးနှီးရှိကြတယ်စာအတူသွားအတူတူနဲ့တူလည်းမြင်ဘူးတွေ့ဘူးကြတယ်ရင်းနှီးကြတယ်သတင်းသုံးပါးတွေပေါ့လေယဟန်တော်များစွာတဲ့ကောတလဆနေဘုံမှာသူတို့အတူတူသတင်းသုံးကြတယ်အဲ့ဒီလိုသတင်းသုံးတဲ့ခါတနေရာမှာပေါ့လေသူတို့ကြောင်းတစ်ကြောင်းမှာဝါဆိုကြတယ်ဝါဆိုကြတဲ့အခါရောက်တော့သူတို့တိုင်ပင်ကြတယ်ငါတို့ဘလူနီးနဲ့ တဦးနဲ့တဦးဟာညီညီညွတ်ညွတ်ဝမ်းမြောက်ဝမ်းသာဆန့်ကျင်ဘက်စကားမပြောချပဲနဲ့ချမ်းချမ်းသာသာနေကြရမလဲအဲ့ဒီနေ့ကိုငါတို့ရှာကြံပဲဆွမ်းရည်အတွက်လည်းပဲမပင်မပန်းနဲ့ငါတို့နီးလန်းကိုရှာကြံပြီးတော့နေကြမယ်လို့အဲ့ဒီလိုသူတို့တိုင်ပင်ကြတဲ့အခါရောက်တော့အဲ့ဒီယဟန်တော်တွေကအချင်းချင်းသူတို့ဒီလိုပြောကြတဲ့ငါတို့တဲ့ဒီတဝါတွင် တူးနဲ့တူးတဲ့စကားမပြောဘူးတဲ့သူတို့ဆုံးငံကြွရတာကိုအဲ့ဒီယဟန်နေဆုံးငံကြွကြတဲ့အခါရောက်တော့ဆုံးငံပထမဆုံးပြန်ကြွလာတဲ့ယဟန်ကတဲ့သူတို့ဆွန့်စားဖို့နေရာလေးပြင်ပေးရမယ်တခါအဲ့ဒီပထမဆုံးရောက်လာတဲ့ယဟန်ကပြန်ရောက်လာတဲ့ယဟန်ကနောက်နောက်ပြန်ပြီးတော့လာမဲ့ယဟန်နေသူတို့ဆုံးငံသွားတယ်ဆိုတော့ဖဏမပါတဲ့အခါတော့ခြေထောက်တွေပေးလာမှာပေါ့ အဲ့ဒီခြေထောက်တွေကိုဆေးဖို့ရေနဲ့သူခတ်ထားရမယ်ခြေဆေးအင်းပြင်လို့ခေါ်တာပေါ့လေတက်သားခုံလေးအဲ့ဒီဟာလေးကိုလည်းအစင်းနဲ့ခင်းထားရမယ်တဲ့နောက်ပြီးတော့သူတို့ခြေထောက်မှာပြေလို့ရှင်ပုတ်တိုက်ဖို့နဲ့တူပါတယ်အဲ့ဒီအိုးရန်ကွဲလေးလည်းထားရမယ်တဲ့ဒါရင်မဲလားဆိုတော့မဟုတ်ဘူးပထမဆုံးပြန်ရောက်တဲ့ယဟန်ကတောက်ရည်လည်းတဲထားရမယ်တဲ့တောက်ရည်ကိုသုံးရည်လည်းတဲထားရမယ်တဲ့ ဒါရင်ပဲလားဆိုတော့မဟုတ်ဘူးအဲ့ဒီပထမဆုံးယဟန်ကသူကဆုံးကြံဟင်းကြံနေကြံရင်ထဲ့ဖို့ခွက်ကိုလည်းပဲတဲ့အစင်းနဲ့ဆေးကြောပြီးတော့ထားရမယ်တဲ့အဲ့ဒီလိုထားပြီးတော့ပထမဆုံးပြန်လာတဲ့ပုဂ္ဂိုလ်ကကိုယ်လိုရှိသလောက်ဆွန်စားကိုယ်မှာဆွန်နေပိုးနေတယ်ဆိုလို့ရှိရင်တဲ့သူစောစောပိုင်းကအစင်းနဲ့ဆေးပြီးတော့ထားတဲ့ခွက်ထဲမှာ ကြည်ရနဲ့ဆွန်နေထည့်ထားခဲ့ပါတဲ့အဲ့ဒီလိုနီးနဲ့နောက်နောက်ရောက်လာတဲ့ပုဂ္ဂိုလ်တွေဒုတိယလာတဲ့ဒုတိယယဟန်ကအဲ့ဒီလိုပဲသူကခြေဆေးပေါ့လေခြေဆေးပြီးတော့အဲ့ဒီနေရာမှာထိုင်သူမှဆွန်လူတယ်ဆိုလို့ရှိရင်ပထမယဟန်ထည့်သွားတဲ့ဆွန်အဖိုးလေးတွေကယူပြီးတော့စားသူကလည်းပဲပိုးနေတယ်ဆိုလို့ရှိရင်အဲ့ဒီဆွန်အင်ကွက်ထဲမှာထည့်ပေါ့လေအဲ့ဒီလိုနဲ့စားလိုက်ကြနောက်ဆုံးပြန်လာတဲ့နောက်ဆုံးနောက်ဆုံးကြတဲ့ယဟန်ကတော့သူကတော့ သူ့မှာတာဝန်တွေကဘာတွေရှိလာတော့ဆိုတော့အဲ့ဒီပထမဆုံးယဟန်ပြုလုပ်သွားတဲ့ဟာတွေသူကအကုန်ပြန်သိမ်းရမယ်နေရာခင်းနေရာတွေကိုလည်းပဲသူတမျက်စိလဲရမယ်အဲ့ဒီနေရာလည်းပြန်သိမ်းရမယ်တောက်ရည်ဦးတွေတောက်ရည်တွေသုံးရည်တွေအဲ့ဒီခြေစေးရည်တွေခြေစေးအင်းမြင်တွေအဲခြေစေးတဲ့အခါမှာအသုံးပြုတဲ့ဥချမ်းွယ်တွေဒါကြီးလည်းပဲပြန်သိမ်းရမယ်တဲ့နောက်ပြီးတော့အဲ့ဒီ နောက်ဆုံးကြံတဲ့ယဟန်ကဒါသူကဆွန့်ထက်တဲ့ခွက်ကရှိသေးတာကိုအဲ့ဒီဆွန့်ထက်တဲ့ခွက်ထဲမှာဆွန့်နေယဟန်ဒီပို့လို့ထက်သွားတဲ့ဆွန့်နေကြံနေအောင်မယ်ဆိုရင်တဲ့အဲ့ဒီဆွန့်ကိုတဲ့မြက်မစိမ့်ဆိုတဲ့နေရာမှာသွားပြီးတွန်ပြရမယ်တဲ့သို့မဟုတ်ပိုးကောင်မှားကောင်မရှိတဲ့ရေထဲမှာတွန်ပြရမယ်တကယ်လို့တဲ့တောက်ရေအိုးတွေသုံးရေအိုးတွေဒီရေ ဝစ္စကုတီခေါ်တဲ့အိမ်သာမှာသုံးတဲ့ရေအိုးပေါ့လေအဲ့ဒီရေအိုးတွေမှာရေမရှိဘူးဆိုရင်တဲ့တပားနဲ့တပားစကားတော့မပြောနဲ့တဲ့အခြားတစ်ပါးကိုလှမ်းပြီးတော့လက်မူရနဲ့လက်လေးနဲ့ရက်လှမ်းပြီးတော့ခေါ်ပါတဲ့စကားတော့မပြောနဲ့တဲ့အဲ့ဒီလိုရေခတ်เสียရှိအကြောင်းပေါ်လာလို့တော့မှစကားမပြောပါနဲ့စကားမပြောဘဲနဲ့ငါတို့နေကြမယ်ဆိုပြီးတော့ သူတို့တိုင်ပင်ကြတဲ့အဲ့ဒီလိုတိုင်ပင်ပြီးတော့တဝါတွင်နေကြတာပေါ့လေတဝါတွင်နေပြီးလို့ဝါချစ်တဲ့အခါရောက်တော့ယဟန်တော်ဒီမှာထုံးစံရှိတယ်ဝါကျွတ်ပြီးဆိုလို့ရှိရင်မြတ်စွာဘုရားကိုတွားပြီးတော့သူတို့နေရာအသီးသီးကကိုးပွားဆိုတဲ့နေရာအသီးသီးကနေပြီးတော့မြတ်စွာဘုရားထံတွားပြီးတော့ဖူးမြော်ကြကြတော့ကြဒါထုံးစံပဲ ဝါဆိုတဲ့အခါဟုတ်တော့ကိုနေရာကိုချမ်းသာရနေရာတွေတွားပြီးတော့အသီးသီးဝါဆိုရတာဝါကျွတ်တဲ့အခါရောက်လို့ရှိရင်ဘုရားကိုလာပြီးဖူးမြော်ကြတယ်ကြောကြတယ်သူတို့ကကောသလဇနဘုတ်မှာသတင်းသုံးညကောသလဇနဘုတ်သတင်းသုံးတာဆိုတော့မြတ်စွာဘုရားကတော့တာဝတိမြို့မှာသတင်းသုံးတယ်စေတဝန်ကျောင်းမှာအဲဒီတော့မြတ်စွာဘုရားရှိရာတာဝတိမြို့စေတဝန်ကျောင်းကိုအဲဒီယဟန်တော်တွေတွားပြီးတော့ဖူးမြော်ကြတယ် ဖူးမြော်ကြတဲ့အခါတော့မြတ်စွာဘုရားထံရောက်ပေါ့လေမြတ်စွာဘုရားထံရောက်တဲ့အခါတော့မြတ်စွာဘုရားကလည်းထုံးစံတစ်ခုရှိပါတယ်ဘုရားရှင်တွေမှာသူထံလာပြီးတော့အဲ့ဒီလို အဖူးမြော်ကြော့လာကြတဲ့ပုံကိုယ်တွေအာဂန္တုပုံကိုယ်တွေလာပြီဆိုရင်တော့မြတ်စွာဘုရားကဝမ်းမြောက်ဝမ်းသာစကားနှုတ်ဆက်စကားမိန့်တော်မူမြဲပါပဲတဲ့ဘယ်လိုသူကနှုတ်ဆက်စကားမိန့်ကြတော်မူသလဲဆိုတော့ ယဟန်တို့သင်တို့မြတ်မြတ်တရရှိကြရဲ့လားကျမ်းကျမ်းမမရှိကြရဲ့လားတပားနဲ့တပားညီညီညွတ်ညွတ်ဝမ်းမြောက်ဝမ်းသာဆန့်ကျင်ပဲစကားမပြောကြဘဲနဲ့ချမ်းချမ်းသာသာနေကြရရဲ့လားဆွမ်းရည်ကိစ္စကိုမပင်မပန်းပဲနဲ့ချမ်းချမ်းသာသာနဲ့နေနိုင်ကြရဲ့လားလို့မြတ်စွာဘုရားကအဲ့ဒီလိုခေါဏကရောက်လာတဲ့ကောသလဆင်ဘုတ်ကရောက်လာတဲ့ယဟန်တော်တွေကိုမြတ်စွာဘုရားကမေးတော်မူပါတယ် မြတ်စွာဘုရားကဒီလိုမေးရတယ်ဆိုတာကလည်းမသိလို့မေးတာတော့လည်းမဟုတ်ဘူးမြတ်စွာဘုရားကသိလဲမေးတာပဲသိပေမဲ့လည်းမမေးတဲ့အခါလည်းရှိတာပဲမြတ်စွာဘုရားတွေကအချင်းအခါကိုသိပြီးတော့မေးတယ်အချင်းအခါကိုသိပြီးတော့မမေးဘူးအကျိုးစီးပွားနဲ့ဆက်ရှင်တာကိုမေးတယ်အကျိုးစီးပွားနဲ့မဆက်ရှင်တာကိုမမေးဘူးတဲ့မြတ်စွာဘုရားတွေက မြတ်စွာဘုရားတွေစကားအမိန့်ရှိတော်မူမယ်ဆိုလို့ရှိရင်သူကအကြောင်းတစ်မျိုးရှိတယ်တရားဟောရင်လို့လည်းပဲဒီလိုမေးတော်မူလို့ရှိနောက်အကြောင်းတစ်ခုကတော့ဝီနိသိက္ခာပုဥပဒေတော်တွေထုတ်ခြင်းလို့မို့ပညာခြင်းလို့မို့မိန့်တော်မူတာလည်းရှိတယ်အခုမြတ်စွာဘုရားကယဟန်တို့သင်တို့ချမ်းချမ်းသာသာနေရရလက်ဆက်တဲ့ဖြင့်ခုနအတိုင်းမေးကြတဲ့အခါရောက်တော့ယဟန်တွေကပြန်ပြီးတော့ဖြေလျှောက်ထားတာပေါ့တပည့်တော်တို့ တင်းတင်းတင်းတင်းမြတ်တာပါတယ်ဖရာကျမ်းမာကြပါတယ်ဖရာညီညီညွတ်ညွတ်ဝမ်းမြောက်ဝမ်းသာစန့်ကျင်ဘက်စကားမပြောကြဘဲနဲ့ချမ်းချမ်းသာသာနေရပါတယ်ဖရာဆုံးကိစ္စလည်းမပင်မမဟုတ်ဖရာအဲ့ဒီလိုရှောက်ရှောက်တဲ့အခါရောက်တော့မြတ်စွာဘုရားကယဟန်တို့သင်တို့နေကြရတာဘယ်လိုများညီညီညွတ်ညွတ်နေကြတာတော့ဘယ်လိုဝမ်းမြောက်ဝမ်းသာနေကြတာတော့ဘယ်လိုဆန့်ကျင်ဘက်စကားတွေမပြောဘဲနဲ့ချမ်းချမ်းသာသာနေရတာတော့ ဆုံးကိစ္စကိုဘယ်လိုမှမပင်မပန်းတဲ့သင်တို့မှာရှိတာလေလို့မြတ်စွာဘုရားကအဲဒီလိုအသေးစိတ်မေးတဲ့အခါရောက်တော့ယဟန်တွေကသူတို့နေခဲ့တဲ့အကြောင်းတွေခုနပြောခဲ့တဲ့အကြောင်းခုနပြောခဲ့တဲ့အတိုင်းပေါ့လေတပည့်တော်တို့တပားနဲ့တပားစကားမပြောကြပါဘူးဖေဟာဆုံးကံပြန်လာရင်ပထမဆုံးပြန်လာတဲ့ယဟန်ကဘယ်လိုစသဖြင့်ခုနပြောခဲ့တဲ့အတိုင်းပေါ့လေသူတို့နေဝင်ထိုင်ဝင်တွေကိုသူတို့ကရှောက်ပြတာကိုရှောက်ပြတဲ့အခါရောက်တော့မြတ်စွာဘုရားက ဘယ်လိုမိန့်သလဲဆိုတော့ယဟန်တို့တဲ့သင်တို့ကချမ်းချမ်းသာသာနေရတာမဟုတ်ဘဲနဲ့ချမ်းချမ်းသာသာ နေကြတယ်လို့သင်တို့ကသင်တို့ကိုသင်တို့ယူဆပြီးပြောနေကြတယ်တဲ့သင်တို့ကတရိษံနေလို့တဦးနဲ့တဦးပေါင်းသင်းဆက်ဆံရင်းမျိုးနဲ့ပေါင်းသင်းဆက်ဆံပြီးတော့နေနေကြပြီမလို့ချမ်းချမ်းသာသာနေနေကြနေကြရတယ်လို့သင်တို့ကပြောကြတယ်သင်တို့က တိုးတရဝါတွေလို့တဦးနဲ့တဦးဆက်ဆံနေကြတာဖြစ်နေပေမဲ့လို့သင်တို့ကိုသင်တို့ချမ်းသာတယ်လို့သင်တို့ကပြောနေကြတယ်တဲ့သင်တို့ဟာတဦးနဲ့တဦးဒီလိုဆက်ဆံနေကြတာရန်သူလိုပဲတဲ့ရန်သူတွေနေခြင်းမျိုးနဲ့ဆက်ဆံနီးမျိုးနဲ့ဆက်ဆံပြီးတော့နီးနေကြပြီမဲ့လို့သင်တို့ကချမ်းချမ်းသာသာ နေရတယ်လို့သင်တို့ကသင်တို့ကိုသင်တို့ဝန်ခံကြတယ်ပြောကြတယ်ရဟန်းတို့တဲ့ င်တို့ဒီလိုလုပ်နေကြတာကအအအကျင့်ကိုကျင့်နေတာပဲဒိဋ္ဌိတွေရဲ့အကျင့်ကိုသင်တို့ကျင့်နေကြတာပဲတဲ့စကားမပြောဘူးဆိုတာကမြတ်စွာဘုရားအဲ့ဒီလိုကဲ့ရဲ့ရှုတ်ချတော်မူတဲ့ယဟန်တို့သင်တို့အဲ့ဒီလိုတူးနဲ့တူးစကားမပြောပဲနဲ့အအလိုကျင့်ဒိဋ္ဌိတွေလိုကျင့်ပြီးနေကြတာဟာသာသနာတော်မကြည်ညိုသေးတဲ့ပုဂ္ဂိုလ်တွေအတွက်ကြည်ညိုစရာမဟုတ်ဘူးကြည်ညိုပြီးပုဂ္ဂိုလ်တွေအတွက်လည်းပဲတရားတရားပြည့်စရာဖြစ်တယ်သင်တို့အဲ့ဒီလို အအတွေရဲ့အကျင့်ဒိဋ္ဌိတွေရဲ့အကျင့်ကိုသင်တို့မကျင့်ရဘူးကျင့်လို့ရှိရင်သင်တို့မှာဒုက္ခဆိုတဲ့အာဘတ်သင်စေလို့မြတ်စွာဘုရားအမိန့်ရှိတော်မူတယ်ဒီတော့ဒီနေရာလေးမှာဘုဒ္ဓတဖြစ်ပေါ်လေဒီတချို့ပုံကိုယ်တွေတချို့နေရာတွေပေါ့လေဝစီဘိတ်ဆိုပြီးတော့ကျင့်နေကြတာကြားရပါတယ်အဲ့ဒီဝစီဘိတ်နဲ့ပတ်သက်ပြီးတော့မဟာစီဆရာတော်ဘုရားကြီးက ဒီမြတ်စွာဘုရားအမိန့်ရှိတော်မူတဲ့စကားတွေကိုထောက်ထားပြီးတော့စကားလုံးဝမပြောဘူးဆိုတဲ့အဋ္ဌံအကျင့်မျိုးကိုတော့မကျင့်အပ်ပါဘူးတဲ့စကားဆိုတာလိုအပ်တဲ့အခါပေါ့လေတရားနဲ့ပတ်သက်တဲ့စကားလိုအပ်တဲ့လောက်လေးတော့မြတ်စွာဘုရားက မာစီဆရာတော်ဘုရားရဲ့အဲ့ဒါကိုထောက်ပြပြီးတော့လိုအပ်တဲ့လောက်တရားနဲ့ပတ်သက်တဲ့စကား ပြောရပါတယ်စကားလုံးဝမပြောဘူးဆိုလို့ရှိရင်ခုနယဟန်နေနေတဲ့နေခြင်းမျိုးဖြစ်သွားမယ်တဲ့အအာရီတို့ဒိဋ္ဌိတွေရဲ့အကျင့်ကျင့်တယ်တရိစ္ဆာန်တွေပေါင်းတဲ့ဆက်ဆံနေနဲ့ဆက်ဆံတဲ့ယန္တုတွေဆက်တန်ဆက်ဆံနေနဲ့ဆက်ဆံနေဆိုပြီးတော့မာစီဆရာတော်ဘုရားရဲ့ဒါလေးကိုလည်းထောက်ပြပါတယ်ထောက်ပြပြီးတော့အခုကာလဝစီဘိတ်လို့ပြောပြီးတော့ကျင့်နေကြတာတွေကဒါတွေစဉ်းစားစရာတွေပါပဲတဲ့ ကားလုံးဝမပြောဘူးဆိုပြီးတော့အဲ့ဒီလိုအဋိဋ္ဌံပြီးတော့ဂရိကဝံမျိုးကိုတော့မပြုအပ်ပါဘူးမပြုသင့်ပါဘူးဆိုပြီးတော့မာသီဆရာတော်ဘုရားကြီးအမိန့်ရှိမှတ်ချက်ချပြထားပါတယ်ဒါလည်းပဲဘုသူတ္တဖြစ်မှတ်စရာကောင်းပါတယ်တချို့နေရာဌာနတွေကအဲ့ဒီလိုကျင့်သုံးနေကြတယ်လို့ကြားသိရပါတယ်ဘုရားရှင်ရဲ့အလိုတော်ကြမကြဆိုတာကိုဘုရားခုနကမိန့်တော်မူတဲ့စကားတွေနဲ့နှိုင်းချင်ပြီးတော့ကိုပါကိုယ် ဒါတွေကိုအဲလက်ခံတဲ့မခံတဲ့ကိုပါကိုနားလဲပြီးတော့လက်မခံတဲ့ဟာကိုလက်မခံဖို့ပါပဲအဲ့တော့မြတ်စွာဘုရားကဆက်ပြီးတော့မိန့်တော်မူတယ်ယဟန်တို့တဲ့ဝါချွတ်ပြီးရင်သင်တို့အချင်းချင်းသုံးမျိုးသောအရာတွေနဲ့ဖိတ်မှန်ရမယ်တဲ့ကိုယ်တိုင်မြင်ခြင်းတဆင့်ကြားခြင်းစိတ်ထဲကယုံမှရင်ဆိုတဲ့အဲ့ဒီ အချက်၃ချက်နဲ့သင်တို့ဖိမှန်ရမယ်လို့ဘဝရဏပြုရဒီသတင်းကျွတ်လာပြီနေ့ဒါကြောင့်မို့အခုရဟန်းတော်တွေပေါ့လေရဟန်းတော်တွေဟာဒီသတင်းကျွတ်လာပြီနေ့မှာဆိုရင်တော့ဘဝရဏပြုရပါတယ်ခါတိုင်းကလာပြီနေ့တွေလာခွဲနေ့တွေတလတလမှာဆိုရင်နှစ်ရက်နှစ်ရက်ပေါ့လာပြီနေ့တရက်လာခွဲနေ့တရက်အဲ့ဒီရက်တွေမှာဥပုပ်ပြုရတယ်ဥပုပ်ပြုတယ်ဆိုတာက ယဟန်တော်တွေလိုက်နာကျင့်သုံးရမယ်ဘုရားဥပဒေတော်တွေရှိတယ်အဲ့ဒီဥပဒေတော်တွေကိုဒါတွေမလုပ်ရဘူးဒါတွေမပြောရဘူးစသဖြင့်အဲ့ဒါတွေကိုပါဠိလိုဆိုသွားတာပေါ့အဲ့ဒါကိုဥပုပ်ပြုတယ်ဥပဒေတော်တွေဖတ်ပြတာပါပဲရွတ်ပြတာပါပဲသတိရအောင်သတိပေးတာပါပဲအဲ့ဒါကိုဥပုပ်ပြုတယ်လို့ခေါ်ပါတယ်ဒီနေ့မှာတော့အဲ့ဒီလိုဥပုပ်ပြုเสียရမလို့တဲ့ပေါ်ဝါရဏပြုရမယ်တဲ့မြတ်စွာဘုရားကတရင်ကျွတ်လာပြီနေ့ အဲ့ဒီလိုပဝရဏပြုခြင်းဟာဘယ်လိုအကျိုးတွေရှိသလဲဆိုတော့မြတ်စွာဘုရားကယဟန်တော်တွေကိုဆက်ပြီးအမိန့်ရှိပါတယ်နံပါတ်1အိညာမညာနုလောမတာတဲ့တပါးနဲ့တပါးတင့်တင့်လျောကမ်းမှုတင့်မြတ်မှုဆိုတဲ့အကျိုးတရားရပါတယ်တဲ့နံပါတ်2အပတ္တိဥဋ္ဌာဏတာအပတ္တိကနေပြီးတော့ထမြောက်ခြင်းထမြောက်ဟိုကင်းပြောက်သွားအောင်လုပ်ခြင်းဆိုတော့ကင်းပြောက်သွားခြင်းဆိုတဲ့ဒုတိယအကျိုးရပါတယ် ဝိနည်းပုရခါရတာတဲ့ဝိနည်းကိုရှစ်ရှုခြင်းဆိုတဲ့တတ္တိအကျိုးရပါတယ်တဲ့အဲ့ဒီလိုပြောပြီးတော့မြတ်စွာဘုရားကပောရဏပြုနည်းလေးတွေအမိန့်ရှိပါတယ်ပောရဏပြုတဲ့အခါမှာတန်ခံဗန္ဒီငယ်တဲ့ပုဂ္ဂိုလ်ဆိုရင်ဗန္ဒီလို့ဆိုရပါတယ်အရှင်ဘုရားလို့ဆိုရပါတယ်ဗန္ဒီဆိုတဲ့စကားလုံးလေးကကြီးတဲ့ပုဂ္ဂိုလ်ကနေဆိုလို့ရှိရင်တော့အာဟုသောဆိုတဲ့စကားလုံးလေးပြောင်းပြီးဆိုရတယ်အာဟုသောဆိုတာငါရှင်တဲ့တန်ခံဗန္ဒီပဝါရိမိ ဒိဋ္ဌိနဝါသူတေနဝါပရိသင်္ကာယဝါတဲ့ဒါပထမဆုံးဝါကြလေပဝရဏပြုတဲ့အခါမှာအရှင်ဖရာတို့တဲ့တန်ဃာတော်ကိုတပည့်တော်တဲ့မြင်ချင်းမြင်လို့ပဲဖြစ်ဖြစ်တဆင့်ကြားလို့ပဲဖြစ်ဖြစ်ယုံမလို့ပဲဖြစ်ဖြစ်တပည့်တော်ဖိတ်ကြားပါတယ်တဲ့ဖိတ်ကြားပါတယ်ဆိုတာကတပည့်တော်ကို ဆုံးမဖို့တတိပေးဖို့အနှံပါတယ်တပည့်တော် ဆုံးမဖို့တတိပေးဖို့တပည့်တော်အခွင့်ပေးပါတယ်လို့အဲဒီလိုပထမဝါကျအနေနဲ့လျှောက်ထားပါတယ်တံကံဗန္ဒီပဝရိမိဒိဋ္ဌေနဝါတုတေနဝါပရိသင်္ကာယဝါဝတံတုမံအာယတမံတော့အနုကံပံဥပါဒာယတဲ့တပည့်တော်ကိုတဲ့မြင်တပည့်တော်ရဲ့အပြစ်ကိုမြင်လို့ပဲဖြစ်ဖြစ် သူများဒီကတဆင့်ကြားလို့ပဲဖြစ်ဖြစ်ရှင်ဘုရားတို့ရဲ့စိတ်ထဲမှာယုံမှားနေလို့ပဲဖြစ်ဖြစ်တပည့်တော်ရဲ့ ကိုပြောပြကြပါသတိပေးကြပါအပြစ်ကိုထောက်ပြကြပါတဲ့အဲ့ဒီလို ထောက်ပြတဲ့အခါမှာတော့ဘယ်လိုစိတ်ထားနဲ့သတိပေးရမှာတော့ထောက်ပြရမှာတော့ပြောပြရမှာတော့ဆိုတော့အနုကံပံဥပါဒါယတနာကျင်နာတဲ့စိတ်ထားကိုတဲ့ရှေ့ထားပြီးတော့ပြောပြကြပါတဲ့အဖြစ်ကိုထောက်ပြကြပါတဲ့ဒုတိယဝါကျကအဲ့ဒီလိုဆိုရပါတယ် အနုကံပံဥပါဒာယပတ္တံတောပฏิကရိတာမိရဲ့တတိယဝါကျကတပည့်တော်အရှင်ဖရာတို့ကအဲ့ဒီလိုထောက်ပြတဲ့အခါမှာတပည့်တော်မြင်ပြီဆိုလို့ရှိရင်ဩဒါဟုတ်တာပဲငါရဲ့အဖြစ်ပဲလို့အဲ့ဒီလိုတပည့်တော်မြင်လာပြီဆိုလို့ရှိရင်တဲ့အဲ့ဒီအဖြစ်ကိုတပည့်တော်ပြေပြောက်သွားအောင်ဝီနိဝီနိရဲ့ထုံးစံအရာတပည့်တော်ကုစားပါမယ်လို့အဲ့ဒီလိုလျှောက်ထားတာပေါ့လေတတိယဝါကျက ထမကတပည့်တော်ကိုမြင်ရင်ဖြစ်စေကြားရင်ဖြစ်စေယုံပါရင်ဖြစ်စေတပည့်တော်ကို ဆုံးမဖို့တွင်တင်မှုတပည့်တော်အနံပါတယ်တပည့်တော်ကိုဆုံးမဖို့ခွင့်ပေးပါတယ်ပထမဝါကျနဲ့လျှောက်ပါတယ်ဒုတိယဝါကျကတပည့်တော်ကို အပြစ်တွေ့လို့မို့ပြောပြရတဲ့အခါမှာတနာကျင်လာတဲ့စိတ်ထားရှေ့ထားပြီးတော့ပြောပြကြပါတဲ့ အင်းအဲ့ဒါဒုတိယဝါကျတတိယဝါကျအကယ်၍ရှင်ဘုရားတို့ကထောက်ပြလို့တပည့်တော်အပြစ်မြင်လို့မို့အပြစ်မြင်မယ်ဆိုလို့ရှိရင်အဲ့ဒီအပြစ်ကိုတပည့်တော်ကူစားပါမယ်ပြေပြောက်သွားအောင်လုပ်ပါမယ်လို့အဲ့ဒီလိုလျှောက်ထားတာကိုပဝารဏပြုတယ်လို့ခေါ်ပါတယ်အဲ့ဒီလိုပဝารဏပြုကိုမြတ်စွာဘုရားကဟောဒီနေ့ တရင်ကျွလာပြည့်နေ့မှာပဝရဏပြုဖို့ဆိုပြီးမြတ်စွာဘုရားမိန့်တော်မူခဲ့တယ်အဲဒီမိန့်တော်မူခြင်းအရာယဟန်တော်တွေဒီမှာတော့9နာရီပေါ့လေ9နာရီတိမ်နေစုပြီးတော့တပါးချင်းတပါးချင်းအဲဒီလိုရှောက်ရတယ်အဲတော့ဒီရှင်ကျေးမှုပေါ့လေမြတ်စွာဘုရားပြီးတော်မူခဲ့တဲ့ဘုရားရဲ့ရှင်ကျေးမှုကအင်မတန်ကောင်းပါတယ်ယဟန်တော်တွေကျင့်သုံးရင်ယဟန်တော်တွေအတွက်ဒါယဟန်တော်တွေကတော့မကျင့် မကျင့်သုံးလို့မနေရပါလေကျင့်သုံးကိုကျင့်သုံးရမယ်လူတွေမှာလည်းပဲဒီရင်ကျင့်မှုကိုယူနိုင်မယ်ဆိုလို့ရှိရင်မတန်ကောင်းတာပါပဲကိုယ်အပြစ်တွေ့လို့ရှိရင်သတိပေးကြပါမေတ္တာစိတ်ထားကရုဏာစိတ်ထားရှိထားပြီးတော့သတိပေးကြပါသတိပေးနိုင်မယ်ဆိုလို့ရှိရင်အဲ့ဒီအပြစ်ကိုတွေ့လို့ရှိရင်ကျွန်တော်မျိုးပြုပြင်ပါမယ်ကျွန်မမျိုးပြုပြင်ပါမယ်လို့အဲ့ဒီလိုတူနဲ့တူဖိတ်မှနိုင်ရမယ်ဆိုလို့ရှိရင်တော့ပို့ပြီးတော့ကောင်းပါတယ်လူလောကကြီးပို့ပြီးတော့ကောင်းမှာပါပဲမြတ်စွာဘုရားတော့ ယဟန်လောက်ကသူ့ရဲ့သားတော်သမီးတော်တွေကိုပဓာနာထားပြီးတော့တန်ဃာတော်တွေပဓာနာထားပြီးမိန့်တော်မူသွားပါတယ်။အေးအဲ့ဒါကတော့ပဝရဏနိနဲ့ပတ်သက်ပြီးတော့ဒါဝိနည်းဘက်ကပေါ့လေဒီနေ့နဲ့ပတ်သက်ပြီးတော့သိတင်သိလိုက်တဲ့အချက်လေးပါပဲ။နောက်တစ်ခုကတော့အဘိဓမ္မာအနေနဲ့ပတ်သက်ပြီးတော့သိတင်တာရှိပါတယ်။ဒါတွေကတော့အဲဒီအဘိဓမ္မာနဲ့ပတ်သက်ပြီးတော့သိတဲ့အချက်လက်လေးတွေကတော့ အတိများကြပါတယ်ခုနဝီနည်းနဲ့ပတ်သက်တဲ့အချက်လက်လေးတွေကတော့အတိနည်းမယ်လို့ထင်မိပါတယ်အဲအဘိဓမ္မာနဲ့ပတ်သက်တဲ့အချက်လက်လေးတွေကတော့လူတွေကြားဘူးနာဝများကြပါတယ်နံပါတ်1မြတ်စွာဘုရားကတာဝရိဏနတ်ပြည်ပေါ့လေဘယ်နတ်ပြည်တော့ယောဂီတော့တာဝရိဏနတ်ပြည်ကိုသွားပြီးတော့သူ တရားဟောတဲ့ဝါရင်း3လပါရယဟောတာတော့အဘိဓမ္မာတရားအဘိဓမ္မာဆိုတာကဘယ်နှကျမ်းရှိတာတော့ခုနှစ်ကျမ်းရှိတယ်ဘာတွေတော့ဓမ္မတကနီဝီပင်ဓာတုကထာ ကထာဝတ္ထုပုဂ္ဂလပညာယမိုင်ပဋ္ဌာန်တဲ့အဲ့ဒီခုနှစ်ကျမ်းမြတ်စွာဘုရားဝါရင်း3လသွားပြီးတော့ဟောပါတယ် အဲ့ဒီလိုဟောတဲ့အခါရောက်တော့သူဆောင်ကန်သွားတဲ့အခါလေးဘာလေးရှိသေးတာကိုအဲ့ဒီအချိန်ခါမှာဆိုရင်တော့သူကဖန်ဆင်းထားတဲ့သူတကူနဲ့ဖန်ဆင်းထားတဲ့ဘုရားကိုဆက်ပြီးတရားဟောရေးလို့ဒီလိုမှားပြီးတော့သူသွားပါတယ်ပြန်လာတဲ့အခါရောက်တော့အဲ့ဒီသူနေမိတာဘုရားခေါ်တာပေါ့ဖန်ဆင်းထားတဲ့ဘုရားဟောထားတဲ့နေရာဆက်ပြီးသူကဟောတယ်အဲ့ဒီလိုနီးအားဖြင့်ဝါရင်း၃လဟောလို့ အပြီးဒီမှာခုနှစ်ကြံကုံသွားတာပေါ့လေကုံသွားတဲ့အခါရောက်တော့ဘသူကိုဗရဏာထပြီးသူကဟောတာလဲဆိုရင်သူတော့သူ့ရဲ့မေတော်မဟာမာယာနတကိုဗရဏာထပြီးဟောတာကိုအဲ့တော့မဟာမာယာမေတော်နတကဘာဖြစ်သွားတယ်လို့ကြားဘူးကြတော့ဘာတရားလို့ရသွားတယ်လို့ကြားဘူးတော့ပြီးတော့မှတရားလည်းနာပြီးတော့ဝါရင်းဝါရင်း ၃လလုံးအဘိဓမ္မာတရားအဘိဓမ္မာ9ကျမ်းလုံးလဲနာပြီးတော့သူဘာတရားတွေရသွားတယ်လို့ကြားဘူးတော့သောတာပန်တည်တယ်ဟုတ်တယ်သောတာပန်တည်သွားတယ်ကျန်တဲ့နတ်တွေမြမာတွေကတော့ဘလောက်ရတယ်လို့ကြားဘူးတော့ဂရေရှိပါရဲ့80မဟုတ်ဘူးเนาะ ဂရေပေါင်း8000နဲ့အများကြီးပဲနတ်ပြည်ပြမာတယ်တဂရေလည်းမကမကဘူး10ဂရေလည်းမကဘူးဂရေ100လည်းမကဘူးဂရေ1000လည်းမကဘူးဂရေ1000လည်းမကဘူးဂရေပေါင်းကို8000အများကြီးပဲအဲ့ဒီဂရေပေါင်း8000သောနတ်ပြည်ပြမာတွေလည်းတရားတို့တွေရကြပါတယ်အဘိဓမ္မာတရားကြီးအမတန်မှအကျိုးများတာပဲမြတ်စွာဘုရားသွားပြီးတော့ဟောတယ်ဟောတဲ့အခါရောက်တော့ဝါရင်း 3လဟောပြီးရောဟောပြီးတဲ့အခါရောက်တော့အဲ့ဒီကနေ तू ပြန်ဆင်းတော့မှာကိုပြန်ဆင်းတော့မယ်ဆိုတော့ဘသူကို तू ကငါသွားတော့မယ်လူပြည်ကို သွားတော့မယ်လို့ပြောတော့ပြောတယ်လို့ကြားဘူးလေတရားမင်းကိုနော်တရားမင်းကိုငါလူပြည်သွားတော့မယ်တဲ့တရားမင်းအဲ့တော့တရားမင်းကဘာလုပ်လဲဘာလုပ်တုံတရားမင်းကစောင်းနံ သုံးခုကိုဘုရားကဖန်ဆင်းတာလားတရားကဖန်ဆင်းတာလားတရားကဖန်ဆင်းတယ်တဲ့နော်တိတိကျကျမှတ်တာနော်တရားမင်းကဖန်ဆင်းတယ်တဲ့ဟုတ်လားတကောမာပိတိဖန်ဆင်းတယ်ပေါ့အဲဖန်ဆင်းလိုက်တဲ့အခါတော့ဘာလဲသုံးမျိုးကဘာတွေလို့ရွှေရဲ့ငွေရဲ့ဗရမ ्या ရဲ့ဘုရားကဘာနဲ့ဆင်းပါလဲ ပရမညာဆောင်းတန်းနဲ့မှန်တယ်ပရမညာဆောင်းတန်းကဘယ်ဘက်ကလားညာဘက်ကလားဟောအလေကဘုသူတရှိတယ်နော်အဲ့တော့ကျန်တဲ့ဆောင်းတန်းတွေကဘယ်နေရာတွေလဲလက်ဝဲနဲ့လက်ရလက်ဝဲဘက်ကဘာလဲရွှေလားငွေလားငွေဆောင်းတန်းဟုတ်တယ်လက်ရဘက်ကကဲရွှေဆောင်းတန်းကဘယ်သူတွေဆင်းလဲနတ်တွေဆင်းတယ်အဲ့ဒါလည်းဟုတ်တယ် ဘယ်ဘက်ကဘာစောင်းနှံလဲငွေစောင်းနှံကဘယ်သူတွေဆင်းလဲပြမာတွေဆင်းတယ်မှန်တယ်နော်သူတို့ဘုသူတရှိတာပဲဟုတ်ပြီဆင်းပြီဆင်းတဲ့အခါရောက်တော့အဲ့ဒီစောင်းနှံတွေကဘယ်မှာသွားမေးတင်တာပြီးတော့ဘယ်မှာသွားပြီးတော့ခြေထောက်တွေကသွားပြီးချတာတော့အဲ့ဒီစောင်းနှံတွေကသင်္ကပ္ပနကုပြီကိုသွားပြီးတော့စောင်းနှံသွားပြီးတော့အဲ့မှာအခြေချတာပေါ့လေ သူစောင်းနှန်းဥတွေကတော့မြင့်မို့တောင်ထိပ်တဲ့တာဝတိမှာမြင့်မို့တောင်ထိပ်ပေါ့လေအဲ့ဒီမှာသွားပြီးတော့စောင်းနှန်းဥတွေစိုက်ပါတယ်တဲ့သင်္ကတနကူမြို့ကိုဖះကဆင်းမယ်တဲ့ဘာလို့ဆင်းမှာလဲဖះကအဲ့ဒီကိုဘယ်သူရှိလို့လဲအဲ့ဒီမှာအဲသူ့ရဲ့တပည့်ကြီးလေတားတော်ကြီးရှင်သာရိပုတ္တရာရှင်မမောကလန်ကြီးလာပြီးရှောက်ရတာ မြတ်ပြည်လာပြီးတော့မြတ်စွာဘုရားဘယ်တော့ဆင်မှာပါလဲဘုရားအောက်ကပြိတ္တတွေကတော့အများကြီးစောင့်နေပါလေဘုရားနဲ့လာပြီးလျှောက်တာ哦အဲ့ဒီလိုလာလျှောက်တဲ့အခါရောက်တော့မြတ်စွာဘုရားကမေးတယ်မောက်ကလန်တင့်ရဲ့နောင်တော်ကြီးငါရဲ့တာတော်ကြီးတာရိပုတ္တရာဘယ်မှာဝါဆိုလဲဒီနေ့မြတ်စွာဘုရားသင်္ကတ္တနဂိုမြို့မှာဝါဆိုရတယ်ဘုရားဟေးအဲ့ဒီလိုဆိုလို့ရှိရင်ငါသင်္ကတ္တနဂိုမြို့ကိုဆင်းမယ်လို့မြတ်စွာဘုရားကမိန့်တော်မူတာ哦မိန့်တော်မူပြီးတော့အဲ့ဒီ စောင်းနှံသုံးသွယ်နဲ့မြတ်စွာဘုရားဆင်းဆင်းမလာသေးပါဘူးလေမဆင်းတဲ့အောင်မြတ်စွာဘုရားအဲ့ဒီမှာပဲဟိုအပေါ်မှာပဲသတင်းသုံးလုံးပေါ့အဲ့ဒီလိုသတင်းမဆင်းခင်မှာသူဘာတွေလုပ်သေးလဲဘုရားအဲ့ဒီမြင့်မတောင်ထိပ်ပေါ်မှာရက်ပြီးတော့လေဘာတွေလုပ်လဲဩလောကရကြီးကြည့်တယ်အဲ့ဒါလည်းမှန်တော့မှန်တယ်နော်လောကရကြီးမကြည့်ခင်လောက်တာရှိသေးတယ်ဘာလို့လဲ မြတ်စွာဘုရားအမတန်ကြီးညိုစရာကောင်းတာအဲ့ဒါကမြတ်စွာဘုရားခုဒီကနေ့ညလေမြတ်စွာဘုရားအဲ့ဒီမြတ်စွာဘုရားရဲ့လှုပ်ရှားမှုအဲ့ဒီရဲ့အဲ့ဒီအလုပ်ကလေးကိုအာယုံပြုပြီးတော့အမတန်ကြီးညိုရမှာကြီးညိုလို့ကောင်းတော့ဘာ तू ကဘာလုပ်လဲဆိုတော့မြတ်စွာဘုရားရေမီတကူအစုံပြတိဟာကိုအဲ့ဒီမှာပြပါတယ်ဘယ်လိုပြတာတော့ဆိုတော့အဲ့ဒီခုနမြင်းမူတောင်ထိတ်မှာနော်ရပ်ပြီးတော့နတ်ပြည်မှာပဲမဆင်းခင်သူက ဒီဘယ်ဘက်လက်မောင်းကမီးအလျံထွက်တယ်ဆိုလို့ရှိရင်ညာဘက်လက်မောင်းကရေအလျံထွက်အောင်လုပ်တယ်ညာဘက်လက်မောင်းကပြောင်းရံပေါ့လေအဲရေအလျံထွက်တယ်ဆိုရင်ဘယ်ဘက်လက်မောင်းကမီးအလျံထွက်အောင်လုပ်တယ်တကူနဲ့အဲ့မှာပြတာပေါ့လေဘယ်ဘက်မျက်လုံးကမီးအလျံထွက်တယ်ဆိုလို့ရှိရင်ညာဘက်မျက်လုံးကရေအလျံနေထွက်နေတယ်တခါညာဘက်မျက်လုံးကမီးအလျံနေဘယ်ဘက်မျက်လုံးကမီးအလျံနေထွက်နေတယ်ဆိုလို့ရှိရင် ညာဘက်မျက်လုံးကရေအလျာနေထွက်လေအောင်ပြတယ်ဘယ်ဘက်နှာခေါင်းပေါက်ကရေညာဘက်နှာခေါင်းပေါက်ကမီးအဲဒါကဘယ်ဘက်နှာခေါင်းပေါက်ကမီးစလို့ဟိုဘက်နှာခေါင်းပေါက်ကရေအဲ့ဒီလိုအပြန်လန်ပေါ့လေနှာခေါင်းပေါက်တေးမျက်လုံးပေါက်တေးနားနှစ်ဖက်နားပေါက်နှစ်ဖက်တေးခန္ဓာကိုယ်ရှေ့ပိုင်းကမီးအလျာနေထွက်တယ်ဆိုရင်ခန္ဓာကိုယ်နောက်ပိုင်းကရေအလျာနေထွက်လေအောင်ပြတယ်အဲ့ဒီရေတွေကလည်းပဲသူကအယောင်အမျိုးမျိုးပဲသူကရောင်ကြီးတော့6ပါအယောင်လေး နီလပိတလောဟိတဩရတမစိတပပတရဆိုနီလအညိုရောင်နီလပိတအဝါရောင်နီလပိတလောဟိတအနီရောင်လည်းပါတယ်အဲ့ဒီရေတွေထဲမှာနီလပိတလောဟိတဩဒါတအဖြူရောင်လည်းပါတယ်မင်းစိတ်ထသူကထမ်းကျင်နိပါစိတ်ကဲ့သို့ညီတွေးတွေးအယောင်အဲ့ဒါလည်းပါတယ်ပပတရဆိုပြုတ်ပြက်ပြက်တလက်လက်ထွက်နေတဲ့အယောင်ကိုအကုန်လုံးရောပြွမ်းနေတဲ့အယောင်ကြီးအဲ့ဒီလိုအယောင်လည်းပါတယ်သူအရေထဲမှာ ရေလွတ်တိုင်းလွတ်တိုင်းမှာအဲ့ဒီလိုပါတယ်အဲခန္ဓာကိုယ်အောက်ပိုင်းကမိလျံထက်ပိုင်းကမိလျံမွင်းချင်းပေါက်လေးတွေထဲမှာဆိုလို့ရှိရင်လည်းပဲအဲ့ဒီခုနမွင်းချင်းပေါက်တစ်ခုတစ်ခုစီကဒီမွင်းချင်းပေါက်ကရေဒီမွင်းချင်းပေါက်ကမိအဲ့ဒီလိုရေမိတကူအစုံပေါ့လေတကူပြတိရအောင်မြတ်စွာဘုရားအဲ့ဒီမှာပြတယ်အဲ့ဒီလိုပြပြီးမှသူကဗြဟ္မပြည်ကိုသူမော်ပြီးကြည့်လိုက်တယ်မော်ပြီးကြည့်လိုက်တဲ့အခါဗြဟ္မပြည်ကလည်းပဲအကုန်လုံးသူကတပြင်းနဲ့ဖြစ်နေတယ်အစင်းနဲ့အစင်းနဲ့မြင်မနေဘူးဒီခါလဲ တပြေးညီဖြစ်တယ်တခါသူကအောက်ကိုငုံပြီးကြည့်လိုက်ခင်ဗျာငုံပြီးကြည့်လိုက်တဲ့အခါရောက်တော့အဝေစီတဲအောင်တခါတည်းတပြေးညီဖြစ်နေတဲ့သူကအဝေစီရောအိုင်နတ်လူတွေရောနတ်တွေရောပြမတွေအကုန်လို့တဦးနဲ့တဦးမြင်နေကြတယ်နတ်တွေကလည်းခါတိုင်းကဆိုလို့ရှိရင်တော့ဒီနတ်တွေကိုလူတွေကလည်းမမြင်နိုင်ဘူးလေပြမတွေကိုလည်းပဲအထက်ထက်ပြမတွေကိုနတ်တွေကမြင်ရတာမဟုတ်ဘူးအထက်ထက်ပြမတွေကိုအောက်အောက်ပြမတွေကလည်းမြင်ရတာမဟုတ်ဘူးအဲမြတ်စွာဘုရားအဲ့ဒီခုန မြတ်စွာဘုရားအဲ့လိုကြည့်လိုက်တဲ့အခါတော့လူတွေကလည်းလူတွေလူတွေနဲ့ဒီပြမာတွေအကုန်လုံးမြင်နေကြတယ်တူနဲ့တူအဲ့ဒီလိုမြင်ပြီးမှမြင်နေတဲ့အချိန်ခါမျိုးမှာမြတ်စွာဘုရားကတကုတ်ပြတိခါတော့ခုနလွတ်ပြီးပြီးရေမိဆိုတကုတ်ပြတိအဲ့ဒီအချိန်ခါမှာခုနလူတွေရောနတ်တွေရောတခါလဲတပြေးညီဖြစ်နေတဲ့အချိန်မှာ ရောင်ကြီးတော့6ပါလွတ်ပါတယ်တဲ့နီလာရောင်ကြီးတော့မြတ်စွာဘုရားရဲ့ခန္ဓာကိုယ်ကညူမောင်းတဲ့အယောင်လေးပေါ့လေထွက်တာပေါ့နီလာပီတ ဝါတဲ့အယောင်တွေလောဟိတညီတဲ့အယောင်တွေလောဟိတဩဒါတဖြူတဲ့အယောင်ကြီးတွေမင်းစိတ်ထမောင်းသောယောင်ကြီးတွေပပတ္တရပြူပြတလက်လက်ထွက်တဲ့ယောင်ကြီးတော့ယောင်ကြီးတော့၆ပါးပဲဆိုပြလို့ပြီးတော့ပြပြပြီးတဲ့အခါတော့လူပြည်ကခုနသင်္ကတ္တကိုပြည်ကစောင့်နေကြတဲ့ပြိတ္တကြီးကဘလောက်များတော့ဆိုရင်ယူဇနာ36ယူဇနာရှိတယ် 36ယူဇနာဆိုတော့ဒီယူဇနာကို8မိုင်နှုန်းနဲ့တွယ်အောင်တော့သူကမိုင်မောင်းအများကြီးပဲအဲ့ဒီမိုင်မောင်းအများကြီးမှာတွက်ကြည့်ပါလေကိုကကို36ကို8နဲ့မြောက်လို့ရှိရင်တော့အဲ့ဒီလောက်ကျယ်တဲ့မိုင်မောင်းများစွာထဲမှာလူတွေကအပြည့်စောင့်ကြတာဘုရားအဲ့တော့ဘုရားဆင်းလာပြီပေါ့ခုနကဘုရားဗာစောင်းနှံနဲ့ဆင်းတယ်မြမများစောင်းနှံနဲ့အဲ့ဒါကိုကြီးညိုပြီးတော့အာယုံယူပြီးတော့အခုဗုဒ္ဓဘာသာဝင်သူတော်စင်တွေအား ညတိုင်ဆိုလို့ရှိရင်စီမိတွေထွန်းပြီးတော့ပူဇော်ကြတယ်အဲအဲ့ဒါကိုအောင်ပြုရမှာပေါ့လေစာရီတွေကဆိုထားတာကိုစာရီတွေကဆိုထားတော့ကိုယ်မှသိရတာပေါ့အောင်ယူလို့ရတာပေါ့ဖခင်ကအလေကနေပြီးဗရမစောင်းနှန်းနဲ့ဆင်းနေတဲ့ညာဘက်ကမြမာတွေရွှေစောင်းနှန်းနဲ့ဆင်းကြတယ်လက်ဝဲဘက်ကနတ်တီကငွေစောင်းနှန်းနဲ့ဆင်းကြတယ်နောက်ပြီးတော့နှစ်ယောက်ပါသေးတယ်မြမာတယောက်နဲ့နတ်တယောက်ပါသေးတယ် နှစ်ယောက်မကသေးဘူးလေးယောက်တောင်းပဲသူတို့ဘယ်သူတွေတုန်းလေးယောက်ကပိစတိခဆိုတဲ့သူကအတီးသမားပေါ့လေ အတီးသမားကလည်းပဲသူကဘာလောက်တာတော့မြတ်စွာဘုရားကိုစောင်းကလေးနဲ့တီးပြီးတော့မြတ်စွာဘုရားကိုနှစ်စောင်းလေးနဲ့တီးပြီးတော့လက်ရာဆိုတဲ့သူကပါလာတယ်တဲ့နောက်တစ်ယောက်ကဘယ်သူတော့သူ့ယာမလည်းပါတယ်ဟုတ်တယ်နောက်ပြီးတော့သူ့ယာမနတ္တဗြဟ္မာကြီးလည်းပါတယ်ဟုတ်တယ်နောက်တစ်ယောက်ကျန်နေတယ် တရားမင်းကတရားမင်းတဝိတ္တိခိုင်းတဝိတ္တိခိုင်းဝိတ္တကျိုဝိတ္တကျိုမာရတိလေမာရတိက तू ကလက်ဝဲဘက်ကနေ ပြီးတော့ तू ကပန်းနန္တာတွေနတ်မှာဖြစ်တဲ့ပန်းနန္တာတွေကိုယူကင်ပြီးတော့မြတ်စွာဘုရားကိုပူဇော်ပြီးတော့လိုက်လာတယ်တဲ့ထီမိုးပေးတာဘာတူလဲပြမာကြီးနော်ပြမာမဟာပြမာကြီးကထီမိုးပေးတယ်တဲ့သူ့ယာမကဘာလုပ်ပေးရတော့သူ့ယာမနတ အဲတာမီရနဲ့မြတ်စွာဘုရားကိုရက်ခတ်ပေးပြီးတော့အဲဆင်းလာတယ်ပေါ့လေအဲ့ဒါလေးကိုအာယုံပြုပြီးတော့ကြည်ညိုရမှာပေါ့အဲ့ဒါကိုအာယုံပြုကြည်ညိုပြီးတော့ဟောမြတ်စွာဘုရားကိုပူဇော်ကြရမှာပေါ့လေစီမီတွေနဲ့ပူဇော်ပူဇော်တယ်ဆိုတာကတော့နှမျိုးရှိပါတယ်ဆရာတော်ဘုရားကြီးလည်းဟောနေပါတယ်ဒီစီမီတွေနဲ့ပူဇော်တယ်ပန်းတွေနဲ့ပူဇော်တယ် အဲတပြင်အခြားခြားဘလူပစ္စည်းတွေနဲ့ပဲပူဇော်ပူဇော်ပေါ့အဲ့ဒီပူဇော်တာကတော့ဘာပူဇာလို့ခေါ်တော့အာမိတပူဇာတဲ့မှန်တယ်အာမိတဆိုတာကပစ္စည်းဥစ္စာတွေကိုအာမိတလို့ခေါ်တာပေါ့အဲ့ဒီပစ္စည်းဥစ္စာတွေနဲ့ပူတယ်စီမီးနဲ့ပူဇော်တယ်ပန်းနဲ့ပူဇော်တယ်ရေချမ်းနဲ့ပူဇော်တယ်ပူဇော်ခြင်းနဲ့ပစ္စည်းနဲ့ပဲပူဇော်ပေါ့လေကိုယ်စိတ်ထဲမှာကြည်နူးကျေနပ်တဲ့ဟာနဲ့ပူဇော်ဟောအဲ့ဒီပူဇော်မျိုးကိုတော့အာမိတပူဇာလို့ခေါ်ပါတယ်တဲ့ နောက်ပူဇာတစ်မျိုးရှိသေးတယ်ဘာပူဇာကိုကြံသေးတော့ဟောပူဇာဘယ်နှမျိုးရှိတာတော့နှမျိုး အာမိတပူဇာနဲ့ဓမ္မပူဇာတဲ့အဲ့ဒီနှမျိုးတွေကဘုရားကဘယ်ဟာကိုပူကြိုက်တာတော့ဓမ္မပူဇာကိုမြတ်စွာဘုရားကြိုက်တယ်ဓမ္မဆိုတာဘယ်လိုဟာတွေကိုဓမ္မခေါ်တာတော့သီလဓမ္မတမာရီဓမ္မဝိညာဓမ္မအဲ့ဒီသုံးမျိုးကိုဓမ္မပူဇာခေါ်တာပေါ့သီလဓမ္မနဲ့ပူဇော်တယ် မာဓိဓမ္မနဲ့ပူဇော်တယ်ပညာဓမ္မနဲ့ပူဇော်တယ်တဲ့အဲ့ဒါဓမ္မပူဇော်အဲ့ဒီပူဇော်ကိုမြတ်စွာဘုရားကပူကြိုက်တယ်တဲ့အခုပဏိတာရမဆေမံကုံတော်စကံရိတ်တာမှာတရားအထုံကြီးကြတဲ့ယောဂီတွေယဟန်တော်တွေအမျိုးသားတွေအမျိုးသမီးတွေသိခါရှင်တွေအစုံပါပဲအဲ့ဒီပုဂ္ဂိုလ်တွေကဘာနဲ့ပူဇော်ကြတော့ဘုရားကိုဓမ္မနဲ့ပူဇော်မယ်ဘုရားကအဲ့ဒီဓမ္မပူဇော်ကိုပိုးမချိုက်ဘူးလား ဩပူကြိုက်တဲ့ဟာနဲ့ပူဇော်ခွင့်ရနေတာပို့ပြီးတော့ကျေနပ်စရာကောင်းတာပေါ့အဲဒီလိုဓမ္မပူဇာနဲ့ပူဇော်နိုင်တယ်ဆိုတော့တာမန် ပုဂ္ဂိုလ်တွေဘယ်ပူဇော်နိုင်လိမ့်မလို့သူတို့အာမိတပူဇာနဲ့ပဲကျေနပ်နေကြရတာဒါလေးနဲ့ပဲလမ်းဆုံးနေကြတာစီမီလေးနဲ့ပူဇော်တယ်မန်းနဲ့ပူဇော်မယ်ဒါလေးနဲ့ပဲပြီးနေကြတာဘုရားအာရုံပြုလို့လည်းကောင်းကောင်းပြုခြင်းမှပြုရမယ်ပြုခြင်းလည်းပြုရကြမှာပေါ့လေဒါပေမဲ့ဓမ္မပူဇာလေးနဲ့ဆိုလို့ရှိရင်တော့ မလုံလောက်သေးဘူးတဲ့မြတ်စွာဘုရားကအဲပဏိတာရမဆေမန်ကုတောစကန်ဤတမအထုံနေကြတဲ့ယောဂီတွေသီလဓမ္မနဲ့လည်းပူဇော်ကြတယ်တမာတိဓမ္မနဲ့လည်းပူဇော်ကြတယ်ပညာဓမ္မနဲ့လည်းပူဇော်ကြတယ်တဲ့သီလဓမ္မဆိုတဲ့နေရာမှာအဲအမျိုးသားတွေကလည်းအမျိုးသမီးတွေကလည်းပဲလူဝတ်ကြောင်နေရပဲ၈ပါးသီလနဲ့သိက္ခာရှင်တွေကလည်း၈ပါးသီလနဲ့ ယဟန်တော်တွေကတော့အချင်းအပြင်129တွဲအကျဲအပြင်ဂရေ9000ကျော်သောသီလတွေနဲ့မြတ်စွာဘုရားကိုပူဇော်ခွင့်ရနေကြတယ်ပူဇော်နေကြတယ်ဒီသတင်းကျွတ်လာပြည့်နေ့တော့အထူးပူဇော်ကြတာပေါ့လေဒီပါဏိတာရမဆမန်ကုန်းတော်စကန်ဤတာမရှိတဲ့ယောဂီတွေကတော့ဒီလာပြည့်နေ့လေးတရထဲပူဇော်တာမဟုတ်ပါဘူးသူကအမြဲပူဇော်နေတာပဲသူကအစင်တန်းသိမ့်နေတာပဲအမှန်တန်ကောင်းတာပဲ တမာရီနဲ့လည်းပူဇော်ကြတယ်တဲ့မပူဇော်ကြဘူးလားဒီယောဂီတွေပူဇော်ကြတာပေါ့မှန်မယ်အောင်လေးပုံမှာစိတ်ကလေးတီးနေအောင်ကြိုးစားရတယ်ဖောင်းနာပဲမှတ်မှတ်ဘိန်းနာပဲမှတ်ပတ်ကြွားတယ်လှမ်းတယ်ကြွားတယ်လှမ်းတယ်ချတယ်ဘယ်လှမ်းတယ်ညာလှမ်းတယ်ပေါ့လေအဲ့ဒီလိုမှတ်ရတဲ့အာယုံပေါ်မှာမိမိစိတ်ကလေးတီးနေအောင်ကြိုးစားရတာပေါ့အဲ့ဒီလိုစိတ်ကလေးမှတ်တဲ့အာယုံတိုင်းပေါ်မှာတီးသွားတိုင်းတီးသွားတိုင်းဖရာကိုဘာနဲ့ပူဇော်နေတာတော့ တမာရိဓမ္မနဲ့ပူဇော်ခွင့်ရနေကြတာတခါမှရင်တခါပူဇော်နှစ်ခါမှရင်နှစ်ခါပူဇော်အကျဉ်းကြီးအခါကမရေမတွက်နိုင်အောင်ပူဇော်နေကြတာပဲပဏိတာရမဆွေမင်းကိုတော်စကန်ရိတ်တာယောဂီတွေအချိန်ပိုင်းလာအထုတ်တဲ့ပုဂ္ဂိုလ်တွေလည်းဒီတိုင်းမှာပဲမိမိတို့မှတ်နိုင်ရင်မှတ်နိုင်သလောက်မှတ်ရတဲ့အောင်လေးပုံမှာမိမိစိတ်ကလေးတခါကြသွားရင်တခါတီးသွားရင်ဟောမြတ်စွာဘုရားကိုတခါတမာရိဓမ္မနဲ့ပူဇော်လိုက်ပြီနောက်တခါပိဏာပုံမှာ အောင်းနာပေါ်မှာတည်သွားသလိုပိန်နာပေါ်မှာမိမိစိတ်ကလေးတည်သွားပြီဆိုလို့ရှိရင်လည်းဟောမြတ်စွာဘုရားကိုအစင်တမ်းမြင့်တဲ့တမာရီဓမ္မနဲ့ပူဇော်ခွင့်ရနေပြီ။မှတ်တိုင်းမှတ်တိုင်းတမာရီဓမ္မနဲ့မြတ်စွာဘုရားကိုပူဇော်နေရတာမြတ်စွာဘုရားတိတ်သဘောကျတာပဲတိတ်ဂျေနတ်တာ။တခါအဲ့ဒီရဲ့တမာရီတွေကောင်းလို့ပညာတွေဖြစ်လာတာပေါ့မှတ်ရတဲ့အာယုံလေးရမှတ်စီလေးဒါပဲရှိတာပဲဒီကုန်းကတော့ ငါပဲပုဂ္ဂိုလ်ပဲတတ္တဝါပဲယောက်ျားပဲမိန်းမပဲလို့ထင်တာတမာရီတွေအာကောင်းလို့စိတ်ကလေးကဘယ်စိတ်အနှောင့်အယှက်စိတ်နိဝရဏတွေမှာမပါတဲ့အခါမှာစိတ်ကလေးကစင်ကြဲနေတဲ့အချိန်မှာဆိုလို့ရှိရင်သူကမှားရတဲ့အာယုံလေးရဲ့မှတ်စိတ်လေးရဲ့ရှိတာပဲဆိုတော့မြင်လာပြီမှားရတဲ့အာယုံလေးဥပမာဖောင်းနာလေးရဲ့ဖောင်းနာလေးကိုမှတ်နေတဲ့စိတ်ကလေးရဲ့ဒါလေးပဲရှိတာပဲဆိုတော့သူများကပြောပြနေစရာမလိုဘူးကိုယ်တိုင်မြင်နေရတာ ကိုယ်တိုင်သိနေရတာတကူရဲ့လက်ဝါးပေါ်မှာဇီးဘူးတီတင်ကြည့်လို့ရှိရင်မျက်စိကောင်းတဲ့သူကကောင်းကောင်းမြင်တာပေါ့အဲ့ဒီလိုပါပဲထင်းထင်းရှားရှားကြီးကိုမြင်နေရတာအဲ့ဒီလိုရုပ်နဲ့နာမ်ကိုမြင်လာလို့ရှိရင်တော့မြတ်စွာဘုရားကိုဘာနဲ့ပူဇော်ရသလဲဆိုလို့ရှိရင်ပညာဓမ္မနဲ့မြတ်စွာဘုရားကိုပူဇော်ရပြီငါဟာပညာဓမ္မနဲ့မြတ်စွာဘုရားကိုပူဇော်နိုင်တဲ့အဆင့်အတန်းရှိသလားမပူဇော်နိုင်သေးဘူးဆိုရင်ဩငါဘဝလူသေးတာပဲငါဘဝ သာသနာတော်နဲ့တွေ့ရရုံမနဲ့သေးဘူးသီလနဲ့ပူဇော်နိုင်ုံနဲ့ငါကျေနပ်နေလို့မဖြစ်သေးဘူးတမာရီနဲ့ပူဇော်နိုင်ုံနဲ့ကျေနပ်နေလို့မဖြစ်သေးဘူးပညာဓမ္မနဲ့မြတ်စွာဘုရားကိုပူဇော်နိုင်ရမယ်ပညာဓမ္မဆိုတဲ့နေရာမှာလည်းအဆင့်ကအမျိုးမျိုးရှိတာကိုယုံတဲ့နန်းကိုမြင်တယ်အကြောင်းအကျိုးမြင်တယ်တဲ့အဲ့ဒီတဲ့အဆင့်ဟိုသူကအဆင့်မြင့်တဲ့ပညာဆိုလို့ရှိရင်အကြောင်းနဲ့အကျိုးမြင်တယ် အကြောင်းနဲ့အကျိုးဆိုတာသွားရင်လို့မို့သွားရင်နဲ့စိတ်ကလေးရှိလို့မို့သွားရင်နဲ့စိတ်အစဉ်စဉ်ကြောင့်သွားရုပ်အစဉ်စဉ်ဖြစ်တယ်။ဟောတေချာမှတ်ရင်တေချာသိတာပေါ့အပေါ်ယံမှတ်ရင်အပေါ်ယံမသိဒီတေချာမှတ်လေတေချာသိလေပဲသူကစူးစူးဆိုင်ဆိုင်မှတ်လေတေချာသေးစိတ်တမာရီအားကောင်းကောင်းနဲ့ကြည်လေဘလောက်သေးတဲ့အရာပဲဖြစ်ဖြစ်မှန်လူနဲ့ကြည့်ရင်တော့ထင်းထင်းရှားရှားမြင်ရတာပါပဲတမာရီမှန်လူနဲ့ကြည့်လို့ရှိရင်တော့ဘလောက်သေးမွားတဲ့ဘလောက်သိမ်မွေ့တဲ့အရာပဲဖြစ်ဖြစ်သူကမြင်ရတယ် အဲ့ဒီလိုတမာတိကအားကောင်းလာလို့မို့အသိပညာတဆင့်တိုးလာပြီဆိုလို့ရှိရင်အကြောင်းရောင်အကျိုးဖြစ်နေတာပဲဆိုဒါကစာပြောလို့နားလည်တာမဟုတ်ဘူးစာဖတ်ထားလို့နားလည်တာလည်းမဟုတ်ဘူးသူများတွေပြောပြလို့နားလည်တာလည်းမဟုတ်ဘူးသူများတွေတရားဟောတာကိုနားထောင်လို့နားလည်တာလည်းမဟုတ်ဘူးကိုကိုယ်တိုင်ကိုသိလာတာကိုကိုယ်တိုင်မြင်လာတာကိုကိုယ်တိုင်တွေ့လာအဲ့ဒီမှာရတာရှိတာတရားကအဲ့ဒီမှာလည်းပဲယုံကြည်မှုကခိုင်မာသွားတယ်အဲအဲ့ဒီလိုအကြောင်းအကျိုးကိုမြင်တဲ့ပညာဓမ္မနဲ့လည်းပဲ ပူဇော်နိုင်တဲ့အစဉ်ငါရှိပြီလားမရှိသေးရင်ရှိအောင်ကြိုးစားရမယ်အဲ့ဒီတဲ့ပိုးပြီးတော့အစဉ်ကမြင့်လာတဲ့တဆင်ပြီးတဆင်တဆင်ပြီးတဆင်ပညာဓမ္မတွေကလေဆင်ပြီးအဲမမြဲဆင်းရဲသဘောပဲအနိစ္စဒုက္ခအနတ္တဆိုတာအဖြစ်အပျက်တွေမြင်လာတဲ့အဲ့ဒီနောက်အပျက်တွေကြီးပဲမြင်တဲ့အဲ့ကြောင့်အပြစ်မြင်တဲ့စသဖြင့်အစဉ်စဉ်စဉ်စဉ်ပေါ့လေဝိပဿနာဉာဏ်နဲ့တက်တက်တက်တက်သွားနောက်ဆုံးရောက်တော့ဖြစ်ပြမဆက်အငြိမ့်တဲ့ နိဗ္ဗာန်ကိုမြင်တဲ့အရိယာမဉ္ဇဉ်ဆိုတာဖြစ်သွားတယ်အဲ့ဒီလိုမဉ္ဇဉ်မျိုးနဲ့ကိုမပညာဓမ္မနဲ့ကိုတဲ့မက်မက်ပညာဓမ္မနဲ့ပေါ့လေမက်ကပညာဓမ္မဖလပညာဓမ္မနဲ့ပေါ့မြတ်စွာဘုရားကိုငါပူဇော်နိုင်ပြီလားမပူဇော်နိုင်သေးဘူးဆိုလို့ရှိရင်မိမိပူဇော်နိုင်အောင်ကြိုးစားရမယ်တဲ့အဲ့ဒီလိုပူဇော်တာမျိုးကိုမြတ်စွာဘုရားကနှိမ့်ချိုက်တော်မူပါတယ် ဘုရားကညစ်ချိုက်ချိုက်မချိုက်ချိုက်ရေးမကြည့်သေးဘူးနံပါတ်1နံပါတ်1အဲ့ဒီခုနကသီလဓမ္မပညာဓမ္မသမာဓိဓမ္မပညာဓမ္မကိုယ်တန်ဓမ္မဖြစ်သွားပြီဆိုနံပါတ်1ကိုချမ်းသာတာပဲဘုရားကြိုက်ကြိုက်မကြိုက်ကြိုက်ရေးမကြည့်သေးဘူးအဲ့ဒါနံပါတ်2ပဲ तू ကနံပါတ်1ကတော့နံပါတ်1အကျိုးကတော့ကိုယ်မှချမ်းသာလာပြီဒါသီလဖြစ်ရင်သီလနဲ့ပတ်သက်ပြီးတော့ချမ်းသာရတယ်သမာဓိဖြစ်ရင်သမာဓိနဲ့ပတ်သက်ပြီးချမ်းသာရတယ် ပညာဖြစ်လာပြီဆိုရင်တော့ပညာနဲ့ပတ်သက်ပြီးနံပါတ်1ကိုချမ်းသာရကိုကျိုးအတွက်ပဲ तू อ่ะဖယားကလည်းပဲ तू อ่ะတရားဝါတွေကိုချမ်းသာစေချင်တာကို तू อ่ะတရားဝါတွေမှာဆင်းရဲနေကြအဲ့ဒီဆင်းရဲတွေဖယားကလွတ်စေခြင်းနဲ့ဆင်းရဲတွေကလွတ်ပြီးတော့ချမ်းသာစေခြင်းနဲ့ဖယားမှာသူ့ရဲ့ဆန္ဒဒါအင်မတန်ပြင်းပြတော့ဆန္ဒကြီးပဲဒီပြင်းပြတော့ဆန္ဒကြီးနဲ့ तू ဟာဖယားဖြစ်ပြီးတော့ဖယားနဲ့ဆရာသူတရားတွေဟောတယ် မနေမနာတခါနေမနာညာမအားတခါလည်းပင်မမောင်းနဲ့သူလုံနေတာလေဒါဒီပြင်းပြတော့ဆန္ဒကြီးနဲ့သူလုံနေတာမာကရုဏာခေါ်တာပေါ့လေတရားတွေကိုအမတန်မှတနာတယ်ဆင်းရဲတွေသူလွတ်စေခြင်းနဲ့ချမ်းသာစေခြင်းအဲ့ဒီကရုဏာတော်နဲ့သူကဟောနေတာပြောနေတာဆိုတော့တရားတွေချမ်းသာသွားပြီဆိုရင်ဘုရားကအမတန်မှကျေနပ်တဲ့သဘောကျတယ်ဒါသူ့ကိုပူဇော်တယ်လို့ပဲ ပူဇော်ခြင်းလို့ရှိရင်အဲ့ဒီလိုတဲ့နံပါတ်1ကိုကိုချမ်းသာအောင်လုပ်ပြီးတော့ပူဇော်ပါတဲ့အကောင်းဆုံးချမ်းသာနေနိဗ္ဗာန်ရပြီဆိုရင်တော့ချမ်းသာဆုံးပေါ့ဘုရားကနိဗ္ဗာန်ရသွားပြီဆိုရင်တော့ဘယ်ဆင်းရဲမှလည်းမရှိဘူးပဋိသန္ဓေနေရခြင်းဆင်းရဲလည်းမရှိဘူးအိုရခြင်းဆင်းရဲလည်းမရှိဘူးနာရခြင်းဆင်းရဲလည်းမရှိဘူးသေရခြင်းဆင်းရဲလည်းမရှိတော့ဘူးတောကတွေရောက်ရတဲ့တာအတွက်တောကရောက်ရတဲ့ဆင်းရဲသမီးအတွက်တောကရောက်ရတဲ့ဆင်းရဲပစ္စည်းအတွက်တောကရောက်ရတဲ့ဆင်းရဲဟိုဆင်းရဲဒီဆင်းရဲဟိုတောကဒီတောကဆင်းရဲတွေ ဘာဆင်းရဲမှမရှိဘာတော့ကမှလည်းမရှိဘူးအဲ့ဒီမှာအဲ့ဒီလိုဆင်းရဲမျိုးစုံပေါ့လေကင်းသွားတဲ့နိဗ္ဗာန်ကိုမြတ်စွာဘုရားရစေခြင်းနဲ့သူ့ရဲ့သားတွေသမီးတွေကိုရပြီးတော့သူခံစားစေခြင်းခံစားလို့ရရှိသွားပြီမြင်သွားပြီဆိုလို့ရင်ဘုရားအမတန်ကျေနပ်တယ်သူ့ကိုပူဇော်ရရောက်ပါတယ်အဲ့လိုပူဇော်နည်းနဲ့ပူဇော်ပါတဲ့သူ့ကိုကြည်ညိုလို့သူ့ကိုလေးစားလို့သူ့ကိုပူဇော်ခြင်းအဲ့ဒီပူဇော်နည်းနဲ့ပူဇော်တဲ့မြတ်စွာဘုရားကမိန့်တော်မူတယ်အဲ့တော့ အာမိတပူဇာနဲ့အများစုဗမာပြည်ကဗုဒ္ဓဘာသာဝင်တွေပူဇော်နေကြပါတယ်အ ਨੇ စုကတော့ဓမ္မပူဇာနဲ့ပူဇော်နိုင်တဲ့ပုဂ္ဂိုလ်ကအ ਨੇ စုလေးပါပဲသီလဓမ္မနဲ့ပူဇော်နိုင်တဲ့ပုဂ္ဂိုလ်တွေရှိကြပါလိမ့်မယ်သီလဓမ္မနဲ့ပူဇော်တဲ့ပုဂ္ဂိုလ်တွေတဲ့တမာရိဓမ္မနဲ့ပူဇော်နိုင်တဲ့ပုဂ္ဂိုလ်ကတော့ပိုးပြီးတော့ ਨੇ ပါတယ်တမာရိဓမ္မနဲ့ပူဇော်နိုင်တဲ့ပုဂ္ဂိုလ်တွေတဲ့ပညာဓမ္မနဲ့ပူဇော်နိုင်တဲ့ပုဂ္ဂိုလ်တွေကတော့ပိုးပြီးတော့ ਨੇ ပြန်ပါတယ် ။အော်ပဏိတာရမဆယ်မိုင်ကုန်းတော်စခန်းရိပ်တာမှာရှိကြတဲ့ယောဂီတွေပူဇော်နေကြတဲ့တတိပဌာန်ဓမ္မဝိပဿနာဓမ္မဝိပဿနာပညာဓမ္မနဲ့ပေါ့လေ။ပူဇော်နိုင်တဲ့ပုဂ္ဂိုလ်မျိုးကတော့နည်းပါလိမ့်မယ်။အဲဒီလိုအစင်တန်းမြင့်တဲ့ဖရာလည်းပူပြီးနှစ်ချိုက်တယ်ပူဇော်မှုမှုမျိုးနဲ့ပေါ့လေပူဇော်နိုင်အောင်ကိုကိုကိုကြိုးစားရမှာပေါ့ဒီနေရာမှာ ပဏိတာရမရွှေတောင်ကုန်းသာသနာ့ရေးလာဆရာတော်ကြီးမကြာမကြာအမိန့်ရှိနေပါတယ်လူတွေမှာလည်းအသိကနည်းနေကြလို့အဲ့ဒါလေးကိုသူကလူတွေကိုအသိဉာဏ်ဖွင့်ပေးတဲ့အနေနဲ့မကြာမကြာသုံးမလေးဟောပြောလေးရှိပါတယ်အဲအသူစကားလေးကတော့သူပြောတဲ့စကားကတော့သူစကားတော့မဟုတ်ပါဘူးအဲ့ဒီတုတ်မဟာဝါမှာပါတယ်အထကထာဆင်အထကထာမှာဖွင့်လာတော့ဆရာတော်ကြီးကအဲ့ဒါလေးကို ယူပြီးတော့လူတွေကအသိငဲနေတဲ့ခေါ်တော့ပြောပြောပြတာပေါ့ဘာလဲဆိုတော့ဒီအာမိတာပူဇာနဲ့ဓမ္မပူဇာအကြောင်းကိုသူကပြောထားတဲ့စကားလေးကတော်တော်လေးမှတ်သားစရာကောင်းပါလေအခုလောကကြီးနေရတော့တမျိုးစီဖြစ်နေကြတယ်အဲ့ဒီမှာသူကဒီပရိနိဗ္ဗာန်စံဃာကြီးမှာမြတ်စွာဘုရားကသူ့ကိုအမျိုးမျိုးသောပူဇော်နည်းတွေနဲ့ပူကြတော့ပန်းနေရောစီမိရောဗာရိညာတွေစုံးနေပါအများကြီးပူဇော်ကြတာဟုတ် ပြိနိဗ္ဗာန်ဆံဃာနိပြိနိဗ္ဗာန်ဆံဃာနိမှာအဲ့မှာမြတ်စွာဘုရားအဲ့ဒီအာမိတပူဇာရင်းနဲ့မပူဇော်ကြနဲ့ကျိုးတွေများပါတယ်လို့မြတ်စွာဘုရားချီးကျူးစကားမိန့်ကြတော်မူလေ့ရှိအဲ့ဒီလိုချီးကျူးစကားမိန့်ကြတော်မူလေ့ရှိတယ်မြတ်စွာဘုရားဒီနေရာမှာတော့မြတ်စွာဘုရားအာမိတပူဇာရင်းနဲ့ပူဇော်ဖို့မကြိုးစားကြနဲ့အာမိတပူဇော်ရင်းနဲ့ပူဇော်တာငါဘုရားကိုမြတ်မြတ်မြတ်တော်ပူဇော်ခြင်းထက်တန်းကြတော်ပူဇော်ခြင်းနဲ့ပူဇော်ရမရောက်ဘူးဆိုမြတ်စွာဘုရားအမိန့်ရှိတော်မူတယ်အဲ့ဒီလိုအမိန့်ရှိရတာလဲဘာကြောင့်လဲဆိုတော့ ဒီအာမိတပူဇာနဲ့ပူဇောနေကြတာတွေဟာတဲ့ဒီလိုပူဇောနေကြမယ်ဆိုရင်တဲ့သူကဒီအာမိတပူဇာနဲ့ပူဇော်ရင်ငါဘုရားကိုမြင့်မြတ်တော်ပူဇော်ခြင်းနဲ့ပူဇော်တာမဟုတ်ဘူးတဲ့ဓမ္မပူဇာနဲ့ပူဇော်မှာငါဘုရားကိုမြင့်မြတ်တော်ပူဇော်ခြင်းနဲ့ပူဇော်ရရောက်တယ်ဒီလိုမင်းရခြင်းကမြတ်စွာဘုရားဘာကြောင့်မင်းရတယ်လဲဆိုတော့သူကပရိသတ်ကိုအင်မတန်မှချီးမြှောက်လို့တဲ့နောင်လာနောက်သားတွေကိုချီးမြှောက်လို့တဲ့စိတ်ထားမြတ်စွာဘုရားမှာအပြည့်ရှိပါတယ်တဲ့ နောက်ပြီးတော့သာသနာတော်ကြီးအရှိသဖြင့်တည်တံ့စေလို့လည်းစိတ်ထားလည်းမြတ်စွာဘုရားမှာရှိပါတယ်။ဒါကြောင့်ပါပဲအဲ့ဒီလိုအကြောင်းတစ်ချက်ပြပါတယ်။မြတ်စွာဘုရားကတရားဓမ္မတွေအေးငါဘုရားကိုပန်းနေနဲ့ပူဇော်ကြဆင်းမီတွေနဲ့ပူဇော်ကြသင်တို့အာမိတပစ္စည်းပစ္စည်းဝတ္ထုတွေနဲ့ပူဇော်ကြလို့အဲ့ဒီလိုတိုက်တွန်းခဲ့မယ်ဆိုရင်နောင်လာလောက်တတရားဓမ္မတွေကလည်းဟာမြတ်စွာဘုရားငါတို့တိုက်တွန်းခဲ့တယ်ဆိုပြီးတော့အဲ့ဒီလို အာမိတပူဇာခေါ်တဲ့ပန်းစီမိစသည်တွေနဲ့ဒီလိုပူဇော်ဖို့အတွက်တာပူဇော်ရေးအတွက်တာကြောင်းရဆိုင်ပြီးတော့အချင်းကြီးကုန်းနေကြလိမ့်မယ်။သီလစောင့်ရမယ်။နေရာမှာသီလကိုစောင့်ဖို့ကြိုးစားကြမှာမဟုတ်ဘူး။တမာတိပွားများမယ်။နေရာမှာတမာတိပွားများကြမှာမဟုတ်ဘူး။ပညာတရားအထုတ်ရမယ်။ပညာရအောင်ဖြစ်အောင်လုပ်ရမယ်။နေရာမှာပညာဖြစ်အောင်လုပ်ကြမှာမဟုတ်ဘူးတဲ့။နောက်ပြီးတော့ဒီအာမိတပူဇာခေါ်တဲ့ဥပမာကြောင်းပေါ့လေ။ ကြောင်းကြီးဘလောက်ကြီးတဲ့ကြောင်းကြီးဆောက်ဆောက်သူတို့အဲဒီအထကရာဆရာတွေရေးတဲ့ခက်ကတော့အထကရာဆရာတွေခက်ကတော့သူတို့သူတို့ကြောင်းမှာတော့တီဟိုမှာတော့မဟာဝိဟာရဆိုတဲ့ကြောင်းကြီးအလွန်ကြီးတယ်နဲ့ပြပါတယ်အဲဒီကြောင်းကြီးကိုစံနမူနာထိုးတယ်ပေါ့လေအဲ့ဒီလိုကြောင်းကြီးတွေရာပေါင်းထောင်ပေါင်းများစွာဆောက်ပါသေးတယ်ဇေဒီတဲ့ဇေဒီကလည်းပဲသူတို့တိရိလင်္ကာမှာတော့မဟာဇေဒီဆိုတာအကြီးဆုံးနဲ့တူပါတယ်အဲ့ဒီလိုမဟာဇေဒီလိုဇေဒီမျိုးဇေဒီမျိုးတွေထောင်ပေါင်းရာပေါင်းများစွာ တဲပါစေတဲ့အဲ့ဒီလိုတဲတဲ့ကုသိုလ်တွေဟာသာသနာတော်ကိုတနေ့လေးတောင်မှယာကုတကြိုက်တော့လေးတောင်မှသာသနာကိုတီးအောင်ကောင်းစွာတီးအောင်မလုပ်ပေးနိုင်ပါဘူးတဲ့လုပ်ပေးခြင်းကမစွမ်းနိုင်ပါဘူးတဲ့အဲ့ဒီခုနကကုသိုလ်မျိုးဟာပြုလုပ်တဲ့ပုံကိုအတွက်တော့ကုသိုလ်ရတာမှန်ပါတယ်ဒါပေမဲ့သာသနာအရှိတီးဖို့အတွက်အတွက်ရောက်တော့မဟုတ်ပါဘူးတဲ့သာသနာအရှိတီးဖို့ရအတွက်ဆိုတာကတော့ ခုနသီလဓမ္မနဲ့ပူဇော်ရမယ်တမာတိဓမ္မနဲ့ပူဇော်ရမယ်ပညာဓမ္မနဲ့ပူဇော်ရမယ်ဒီလိုပူဇော်မှသာအမြင့်မြတ်ဆုံးပူဇော်ခြင်းဖြစ်ပါတယ်တဲ့ဒီတော့ဆရာတော်ဘုရားကြီးအမိန့်ရှိအမိန့်အမိန့်အမြဲရှိပါတယ်ပူဇော်နေကြတော့ဗမာပြည်ကအာသန်နေကြတာဘာတွေအာသန်ဇေဒီတွေဒီကြကြောင်းတွေဆောက်ကြအဲအဲ့ဒါတွေအာတန်ညအာမိတပူဇာတွေအာတန်ညတာပေါ့လေအာမိတပူဇာတွေအာတန်နေတယ်အဲ့တော့အာတန်နေတာလေးကဟို ဓမ္မပူဇာပဲအာရော့နေတော့အဲအဲ့ဒီဓမ္မပူဇာဘက်ကအာမရော့ဖို့အတွက်ဆရာတော်ဘုရားကြီးကအာမိတပူဇာဆိုတာတဲ့တာသနာအရှိတည်တတ်မှုရအတွက်ဒါအာကုလောက်တဲ့အရာတွေမဟုတ်သေးဘူးတဲ့သာသနာအရှိတည်တမ်းမှုရအတွက်ကဓမ္မပူဇာနဲ့ပူဇော်နိုင်မှ သာသနာအရှိတည်တမ်းမှုဖြစ်တယ်တဲ့မြတ်သောပူဇော်ခြင်းဖြစ်တယ်တဲ့အကြောင်းလေးလဲဆောက်ခြင်းဆောက်ပါ ဒါပေမဲ့ကျောင်းနေဆောက်ယုံနဲ့ပဲတကယ်သာသနာပြုနေပြီလို့တလို့သတ်မှတ်ရင်တော့မလုံလောက်သေးဘူးတဲ့ဇေဒီတွေကြိုက်တဲ့လောက်တဲခြင်းတဲပါအာများရင်တော့မကောင်းဘူးဇေဒီကတေဝါမှာတစ်ခုတမျိုးမှာတစ်ခုများလို့ရင်တော့ယုတ်သေးမဲ့ပြီးတော့အဂါရဝတွေဖြစ်ပြီးတော့ကုသိုလ်တွေမပွားဘဲနဲ့အကုသိုလ်တွေများပြီးအပြစ်တွေများမှာဆိုရတယ်တဲ့ဒါရောက်များလွန်ရင်တော့လည်းမကောင်းပါဘူးတဲ့လိုအပ်တဲ့လောက်ပဲကောင်းပါတယ်ဒါလည်းပဲကောင်းပါလေဘုသူတ္တ မလိုအပ်ဖက်နဲ့အများကြီးလုပ်နေလို့ရှိရင်လည်းပဲအကျိုးမများပါဘူးတဲ့အဲ့တော့စေတီတော်တွေလိုအပ်တဲ့လောက်တီးပါဒါပေမဲ့အဲ့ဒီဟာတွေတီးယုံနဲ့ပဲတကယ်သာသနာပြုအရာမသာသနာပြုလုပ်ငန်းကြီးလုပ်ပြီးတော့သာသနာပြုပုဂ္ဂိုလ်အဖြစ်တတ်မှတ်နေရင်တော့တနာစရာပဲတဲ့တနာစရာအဆင့်မရှိပါသေးတယ်တကယ်မိမိတဏ္ဍာမှာသီလသာသနာရှိရမယ်၊သမာဓိသာသနာရှိရမယ်၊ပညာသာသနာရှိရမယ်။ဒါမှ ကျေနပ်စရာကောင်းတဲ့ပုဂ္ဂိုလ်ပဲတဲ့အဲဒီတော့ဆရာတော်ဘုရားကြီးကတော့မရှိပါတယ်ဇေဒီတွေဆိုတာကတဲ့အပြင်ပဇေဒီတွေတီးဖို့ကြိုးစားမနေကြနဲ့အပြင်ပမှာဆိုလို့ရှိရင်ဇေဒီတီးပြီဆိုလို့ရှိရင်နံပါတ်1နေရာရှိရဖို့လိုတယ်နံပါတ်2အုပ်တွေတဲတွေဘာတွေအဲ့ခုနဇေဒီတီးတဲ့အခါမှာလိုအပ်တဲ့သုံးဆောင်ပစ္စည်းတွေပေါ့လေဒါတွေလည်းလိုအပ်တယ်ပေါ့လေအဲအဲ့ဒီဟာတွေကနေရာတကာလည်းတည်လို့လည်းမကောင်းဘူး တတ်တော့ကုံကြတွေကလည်းများနဲ့အဲအဲ့ဒီလိုမကုံမဲနဲ့ကို့မှာဇေဒီတည်ဖို့လိုတာတော့ဓမ္မဇေဒီတဲ့အဲ့ဒီဇေဒီကနှလုံးသားနဲ့တည်ရမယ်တဲ့ကောင်းပါတယ်ဖရာရဆုံးမနဲ့ညီသူကပြောနေတာပါပဲဓမ္မဇေဒီတည်ဖို့လိုတယ်ကိုယ့်ရဲ့နှလုံးသားထဲမှာသီလဓမ္မဇေဒီတည်ဖို့လိုတယ်တမာရီဓမ္မဇေဒီတည်ဖို့လိုတယ်ပညာဓမ္မဇေဒီတည်ဖို့လိုတယ်တတိပဌာဓမ္မဇေဒီတွေတည်လိုက်လို့ရှင်တော့အကုန်လုံးသီလရောတမာရီရောပညာရောအကုန်လုံးပါသွားတာပါပဲ တတိပဌံဓမ္မစေတီတည်ရဆိုလို့ရှိရင်ယောဂီတွေခုတတိပဌံတရားပွားများအထောက်နေကြတဲ့ယောဂီတွေမှာသီလလည်းစောင့်ထိန်ပြီးသားပဲတမာကြီးလည်းပွားနေရတာပဲပညာကြီးလည်းဖြစ်နေတာပဲအဲ့ဒီတော့တတိပဌံဓမ္မစေတီမိမိတို့တဏ္ဍမှာတည်ဖို့လိုပါတယ်နေရာလည်းဘယ်မှရှားနေကြလည်းမလို့ဘယ်အုပ်မှလည်းရှားနေကြမလို့ဘယ်သေးတွေဘယ်အင်္ဂရီတွေမှရှားနေကြမလို့သူကဟောဓမ္မစေတီကြိုက်တဲ့လောက်တည်း ဓမ္မစီရီမိမိတဏ္ဍာမှာကြိုက်တော့မြင့်အောင်တည်လို့ရတယ်အဲဓမ္မာရီဓမ္မစီရီပညာဓမ္မစီရီပညာဓမ္မစီရီဆိုလို့ရှိရင်အကြောင်းအကျိုးသိတဲ့ဓမ္မစီရီရှိတယ်နာမရူပပရိစ္ဆေဒအဲယုံနာကိုသိတဲ့ဓမ္မစီရီရှိတယ်အကြောင်းအကျိုးကိုသိတဲ့ပစ္စယပရိက္ခဟဉာဏ်လို့ခေါ်တဲ့ဓမ္မစီရီရှိတယ်အဲတာမတနာဓမ္မစီရီရှိတယ်ဥရိယပိယဓမ္မစီရီရှိတယ်အဖြစ်အပျက်ကိုသိတယ်အပျက်ကိုသိတဲ့ဘင်ကဉာဏ် အဲဓမ္မစေတီရှိတယ်အဲ့ဒီလိုအားဖြင့်ဓမ္မစေတီအစဉ်စဉ်အစဉ်စဉ်ဝိပဿနာဓမ္မစေတီတွေတဲလိုက်တာအဲနောက်ဆုံးခေါင်းတိတ်ကတော့ပါတော့မက်ကဓမ္မစေတီမက်ကပညာဓမ္မစေတီဖလပညာဓမ္မစေတီတဲ့အဲ့ဒီစေတီအထိအမြင့်ဆုံးအထိမိမိတို့တီးတီးနေအောင်ကြိုးစားရမယ်ဒီလိုတီးနိုင်မှသာသနာတော်ကြီးနဲ့တွေ့ရချိုလဲနတ်တယ်လူဖြစ်ရချိုလဲနတ်တယ်တဲ့အဲ့ဒီလိုတီးရတဲ့အခါမှာ အခုတရားအထုတ်ကြတယ်ဆိုတာဘာကြောင့်အထုတ်ကြတာလဲဆိုတော့ဆင်းရဲကြောက်လို့ပါပဲဆင်းရဲကလည်းကြောက်စရာကောင်းတာကိုတွေးရင်သိရင်သိတဲ့လောက်ကြောက်တာကိုကြောက်စရာကောင်းတာပါပဲပဋိသန္ဓေနေရတဲ့ဆင်းရဲတွေးကြည့်ရင်သိရင်ကြောက်စရာကောင်းတယ်ိုရတဲ့ဆင်းရဲမအိုတဲ့သူတွေမသိသေးဘူးအိုတဲ့သူတွေသိလာအိုလေသိအိုလာလေသိလာလေပဲအိုချင်းဆင်းရဲဘူးမနာသေးတဲ့သူတွေမသိသေးဘူးကျမ်းမာရေးကောင်းနေတဲ့သူတွေမသိသေးဘူးကျမ်းမာရေးတွေချို့လာပြီဖြားနာမှုတွေယောဂမျိုးတွေခံစားပြီးအဲဒုက္ခတွေနားလည်လာပြီနာခြင်းဒုက္ခကိုနားလည်လာပြီ သေဂာနီတဲ့ပုဂ္ဂိုလ်တွေသေဂာနီမှာသေဂာနီဆင်းရဲကို နားလည်ကြတယ်သေဂာမနီတွေကသူတွေမသိသေးဘူးပေါ့လေတောကဒုက္ခဆိုတာလည်းပဲဝမ်းနေရခြင်းကိုကြွေးရခြင်းဆိုတော့ဆင်းရဲတွေအမျိုးမျိုးရှိတယ်အဲဒီအမျိုးမျိုးတွေတွေ့ကြုံမှုတဲ့သူတွေဘယ်လောက်ဆင်းရဲတယ်ဆိုတာတွေ့ဆင်းရဲတွေနဲ့စုံနေတာပါလို့လေအဲဒီဆင်းရဲတွေကြောက်စရာလည်းကောင်းပါလေကြောက်အဲ့ဒီဆင်းရဲကိုလည်းလွတ်လဲလွတ်ချင်ရတယ်အဲ့ဒီဆင်းရဲတွေကလွတ်အောင်ဆိုပြီးတော့တရားအထုတ်နေကြရတယ်တခါက ရဲဆိုတာလည်းပဲကိုကကြောက်เสียမြင်မှကြောက်တာကိုကြောက်เสียမမြင်လည်းမကြောက်ဘူးသူကတခါကသူကမုတ်ဆိုးတယောက်နိုင်ဝမရှိတရှိချမ်းသေးတယ်ဆိုပြောရမှာဆိုတော့မုတ်ဆိုးတယောက်ကသူကတော်တယ်မှာတဲ့သူပိုက်တည်နဲ့တရဝါတွေပေါ့လေသားကောင်လေးထောင်းနောက်ပြီးတော့သူထောင်ရောက်တည်နဲ့လည်းထောင်းတယ် အဲသူကအဲ့အသားတွေဆိုလို့ရှိရင်မီးမှတခါတည်းရဲရဲกินပြီးတော့အဲ့မီးกินထားတဲ့မီးနဲ့ဖုတ်ထားတဲ့အသားကိုသူအားရပါရစားအဲ့လိုနဲ့သူနီးလာလိုက်တာတဏီသောအခါရောက်တော့အဲ့လိုနှစ်ပေါင်းများစွာနီးလိုက်ကတဏီသောအခါတောထဲမှာပေါ့လေတောเจ้าမှာတရင်တုံနေတဲ့မထေတပါးသူသွားပြီးရေကစားလာတာပေါ့အဲ့ဒီမထေဒီအနီးအနားမှာလည်းပဲရေအိုးရှိရေအိုးရှိတာရေအိုးရှိတဲ့အခါတော့အဲ့ဒီရေအိုးဖွင့်လိုက် အဲဒီမိုးဆိုးကတောက်မယ်ဖွင့်လိုက်တဲ့အခါတော့သူ့မှာရေကတစ်စက်မှမတွေ့အဲဒီသူကစိတ်ဆိုးသွားတယ်အဲဒီမိုးဆိုးကစိတ်ဆိုးပြီးဒီဟန်ကြီးပေါ့သူများတွေလှူတာတွေဒကာဒကာမတွေလှူတာပြီးဒကာတဲ့စားသူ့ဘာကြီးဒကာတဲ့ဇိမ်ကြရနဲ့အဲ့ညာပဲဒီဟန်ကြီးဒီရိုးလေးမှာပြည့်အောင်မဖြစ်ချင်ရဘူးအဲလိုကဲရတာကိုစိတ်ဆိုးပြီးကဲရကဲတဲ့ခါတော့ယဟန်နဲ့အော်ယဟန်တပါးတပါးယဟန်က မဟုတ်ပါဘူးငါရေအိုးပြည့်အောင်ဖြည့်ထားတာပါဘာဖြစ်တာလဲဆိုသူတော့ဖွင့်ကြည့်ဖွင့်ကြည့်တဲ့အခါတော့ရေအပြည့်နေတာပဲရေအိုးကဒါပေမဲ့ခုနမုံဆိုးမှာတော့သူရေရမရှိဘူးသူမှာမမြင်ဘူးသူရေမတွေ့ဘူးဒါနဲ့ယဟန်ကသဘောပေါက်တယ်ဩဒီမုံဆိုးတနာစရာအကုသိုလ်ကြီးတယ်အကုသိုလ်ကံကြီးတယ်မုံဆိုးပဲရေအိုးလည်းရေပြည့်နေတာပဲသူခင်ဗျရေမတော့ရေမတွေ့ဘူးကဲမဖြစ်ဘူးဆိုပြီးသူကဘေးကခီဦးသိန်းရဲ့ခြေလေးနဲ့ ဖြူသင်းလေးနဲ့ရေလေးတီးတန့်ထည့်ပြီးသူတိုက်တယ်သုံးခါလောက်တည်းသူတောက်မုတ်ဆိုးကလည်းပဲသူသဘောပေါက်သွားတော့အော်ငါတော်တော်ဆိုးတာပဲအာကုသူကတော်တော်ဆိုးတာပဲဒီရေအိုးထဲမှာရေတွေပြည့်နေတာငါရေမတွေ့ရဘူးရေတွေကိုတခါတည်း၆ခန်းနေတာအော်ရဟန်းတိုက်လို့ငါတောက်ရတယ်ငါနောက်ဘဝများဆိုဘယ်လိုများနေမလဲမသိဘူးအတော်ကြောက်စရာကောင်းတာပဲသူကြောက်သွားတယ်တံခါးတွေရသွားတယ်မုတ်ဆိုးကလည်းတော်လို့ပေါ့လေတတိလေးဝင်တာအတိလေးဝင်သွား ဒါနဲ့သူကအဲ့ဒီယဟန်ကိုသူလျှောက်တယ်ရှင်ဘုရားတပည့်တော်ကိုယဟန်ပြုပေးတော်မူပါဘုရားယဟန်ပြုပေးတော်မူပါဘုရားတောင်းမှလျှောက်ထားတယ်အဲ့ဒီယဟန်ကလည်းပဲသူကတသပိစကမ္မထံလို့ခေါ်တဲ့ကမ္မထံကိုသူကပြောပြပြီးတော့ယဟန်ဝတ်ပြလိုက်တယ်တသပိစကမ္မထံဆိုတာကနှလုံးသွင်းဖို့လေဆင်ញင်ဖို့ပေါ့တရားအထုတ်ဖို့ကမ္မထံကြီးလေးပေးတယ်ဘာလဲဆိုတော့ဆံပင်သူ့ရဲ့ခန္ဓာကိုယ်ကြီးကိုနှလုံးသွင်းရတာကိုဆံပင်မွေးညင်း ခြေသေးလက်သေးသွားအရေးဟောအဲ့ဒီ၅မျိုးဆံပင်မွေးညင်းခြေသေးလက်သေးသွားအရေးအဲ့ဒီ၅မျိုးကိုသူကဆံမင်းဆိုရင်ဆံမင်းစီကိုစိတ်ရောက်ပြီးတော့သူကနှလုံးသွင်းဆင်ញင်ရဆံမင်းမွေးညင်းမွေးညင်းနေအဲ့ဒီမွေးညင်းနေအကုန်လုံးပဲသူကအောင်ပြုတ်ပြီးတော့သူကဆင်ញင်ရတယ်မွေးညင်းငါရဲ့ခန္ဓာကိုယ်မှာဆံမင်းရှိတယ်မွေးညင်းရှိတယ်ရှိတဲ့လက်သေးတွေရှိတယ်သွားတွေရှိတယ် အရေးတွေရှိတယ်ဒီ၅မျိုးပါပဲသူကခန္ဓာကိုယ်ကြီးမှာတော့အစိတ်ပိုင်းက32မျိုးရှိပြီမဲ့အဲ့ဒီ၅မျိုးကိုအဲ့ဒီယဟန်ကဆင်းရဲနှလုံးသွင်းဖို့ဆိုပြီးအဲ့ဒီမိုးဆိုးကိုသူကတရားနှလုံးသွင်းဖို့တရားအားနှလုံးသွင်းပြီးအထုံလေးပေါ့လေကမ္မထံလေးပေးလိုက်ပေးလိုက်တဲ့အခါတော့မိုးဆိုးကဒုက္ခမရကျူးစားပြီးတော့လေခုနဆံပင်မှုင်းချင်းခြေတဲ့လက်သေးသွားအေးနဲ့ ပါဇက်ကလည်းဆိုးပါရဲ့စိတ်ကလည်းတက်နိုင်သမျှနှလုံးသွင်းပါလေဒါပေမဲ့သဘင်လည်းသိသူ့စိတ်ထဲမှာမမြင်ဘူးမွေးညင်းချီတဲ့လက်သက်သွားအရေးကြီးမမြင်ဘာတွေမြင်လာတော့ဆိုတော့သူတက်ခဲ့တဲ့ခုနသားကောင်ကြီးမြင်နေတယ်ဝက်တီသားကောင်မျိုးမျိုးတွေမြင်နေတယ်သူထောင်ခဲ့တဲ့ထောင်ရောက်တွေမြင်နေတယ်ကြော်ကွင်းတွေမြင်နေတယ်အဲအဲ့ဒါတွေမြင်တော့သူသူ့ရဲ့စိတ်ကိုကမ္မထံအာယုကနာဆံမင်းမောတင်လို့လည်းမရမွေးညင်းမောတင်လို့လည်းမရ ရေတလက်တဲ့သွားပေါ်ခုနအရေးပေါ်သူတင်လို့မရဘူးအဲ့ဒါတွေကပဲဈာထဲမှာလာလာဝင်နေတာသူကနှလုံးသွင်းလို့မရအဲ့တော့သူသူ့ရဲ့တကူလုံးကလည်းပဲအဲ့ခုနအာကုသူတွေကပါလာတော့အဲ့ဟာတွေမြင်းနေရဆိုသူ့ရဲ့တကူလုံးကပူလောင်းနေရပဲအပူလောင်းနေတဲ့ခါတော့ယဟန်ကိုပြန်ပြီးလျှောက်တယ်ရှင်ဖုရားတပည့်တော်တရားအားထုတ်လို့မရဘူးဖေတပည့်တော်လူထွက်တော့မယ်ဖေတပည့်တော်မနေတော့ဘူးဖေသွားတော့မယ်ဖေယဟန်တရားအားထုတ်လို့မဖြစ်တော့ဘူးဖေကမ္မထန်တရားအားထုတ်လို့မဖြစ်တော့ဘူးဖေ စိတ်ဓာတ်တွေကြပြင်းကြီးညင်းဝေးပြီးသူလျှောက်လျှောက်တဲ့ကောင်အေးအဲ့လိုဆိုလို့ရှိရင်သင်ဒီဝေယဝဆပေါ့လေဟထကံမလို့ခေါ်တာပေါ့လက်နဲ့လုပ်ရမယ်အလုပ်ကိစ္စလေးသင်လုပ်တယ်အဲ့လိုပြောတယ်သူကပြောတဲ့ကောင်တော့သူကဘာကြီးလုပ်တော့ဆိုတော့အဲ့ဒီစာထဲမှာတော့သူကတဖမ်းမင်အစရှိတယ်တဲ့ဒီစိုးစွတ်တဲ့တစ်ပင်တွေကိုသူဖြတ်တယ်ဖြတ်ပြီးတော့အဲ့ဒီဟာအပုံကြီးတစ်သားပုံကြီးပေါ့လေစိုးနေတဲ့ထင်းပုံကြီးပေါ့ ခြောက်နေတဲ့ထင်းလင်းမှုအဆိုးတွေပဲအဲ့ဒီထင်းမုံကြီးကိုသူမီးရှို့တယ်လေမီးရှို့တဲ့ကစိုးနေတာကိုဘယ်လောင်နိုင်မလို့ထင်းမုံကြီးကလည်းအေယာမထင်းမုံကြီးသူကအသားပုံကြီးပေါ့စိုးနေတဲ့အသားပုံကြီးရှို့တဲ့အခါမှာအရှိဘက်ကရှို့အနောက်ဘက်ကရှို့တောင်ဘက်ကရှို့မြောက်ဘက်ကရှို့ဟာရှို့လို့ဘယ်လို့မှမရအလက်မိုင်ချအရှင်ဘုရားမရဘူးဖေရရှို့လို့အေးဟုတ်ပြီအဲ့မှာယဟန်က မထေရမထေရသူ့ရဲ့ဆရာ မထေရသူကတကူရတယ်တကူရတဲ့ကောင်မြေကြီးကိုနှစ်ဖြာကွဲစေသတည်းဆိုပြီးတော့ဒိဋ္ဌံလိုက်တယ်မြေကြီးကနှစ်ဖြာကွဲသွားတယ်ကွဲသွားပြီးတဲ့အခါတော့ဝီစီငရဲမှာသူကတရားတရားမရှိတဲ့သူဆိုရင်တော့မယုံကျင်စရာပေါ့နော်မယုံတော့မရှိကြနဲ့ကိုမလိုက်မမိတဲ့အရာကိုဥပမာမျက်စိမှုံတဲ့သူကမျက်စိမှုံတဲ့သူကကိုဝေးဝေးအရာကိုကဘယ်မြင်မလို့မျက်စိကမှုံနေတာကို ကိုမမြင်တာနဲ့ဟိုအဝေးမှာရှိနေတဲ့အရာကိုမရှိဘူးပြောရင်တော့ကိုမျက်စိကအားနည်းလို့ပဲမရှိလို့မဟုတ်ဘူးအဲ့လိုပါပဲဒါတွေကလည်းပဲကိုမမြင်နိုင်ဘူးလေအဲ့တော့ငရဲမရှိဘူးတော့မယုံရနဲ့အရှိမရှိတယ်လို့မရှိဘူးလို့မပယ်ရနိုင်ဘောအဲ့မှာငရဲကိုပြတယ်ငရဲကိုသူကငရဲဒီခုနမြေကြီးကိုနှစ်ဖြာခွဲပြီးတော့ငရဲကနေပြီးတော့သူကငရဲမီးကိုတဲ့ပိုးစုံကျူးလောက် ပိုးဆုံးကျူးဆိုတာဟိုလင်းလင်းလက်လက်လင်းလင်းလက်လက်နဲ့ကောင်လေးညတိုင်းမှာအဲ့လိုပိုးဆုံးကျူးဆိုဘာမှမကြည့်ဘူးသေးသေးမှောင်မှောင်လေးပေါ့အဲ့ဒီလိုဟာလောက်ရှိတဲ့မီးငရဲမီးကိုယူလိုက်သူတကုန်းနဲ့ယူတာပေါ့လေယူပြီးတော့အဲ့ဒီခုနအေယာမှကြီးမားလာတဲ့ခုနထင်းအဆိုပုံကြီးကိုတင်ထက်လိုက်တာသိရွက်၆ကလေးကိုမီးနဲ့မြိုက်လိုက်တယ်လို့ပါပဲတဟုံခဏလေးနဲ့တောက်ပြီးတော့ခဲလောင်ကျွမ်းသွားတယ်အဲ့တော့သူကမထေရသူ့ရဲ့တပည့်ခုနမုတ်ဆိုးကဖြစ်လာတဲ့ယဟန်ကို ကြည်စမ်းအဝိဇ္ဇငရဲမိဟာဘလောက်ပူသလဲကြည်စမ်းမင်းလူထွက်လို့ရှိရင်သေရင်အဲ့အဝိဇ္ဇငရဲသွားပြီးတော့မင်းကြက်ပြီးပူလောင်နေရအဲ့တော့အဲ့လိုပြောတဲ့အခါသူအမင်းအင်မတန်မကြောက်တော့ဝီစီငရဲကလည်းအင်မတန်ပူလောင်တော့သူတကူနဲ့ပြမြင်ကြောက်သွားတယ်အဝီစီငရဲဆိုတာစာထဲမှာဆိုထားတယ်သူကဘလောက်အထိပူသရုံးဆိုလို့ရှိရင်သူက ယူဇနာတရားဝေးတယ်ဆိုယူဇနာတရားဆိုယူဇနာကိုရှင်းမိုင်တဲ့အတွက်လို့မိုင်မောင်းရှိရပါလိမိုင်မောင်းရှိရဝေးတဲ့အရက်ကတောင်မှသူပူတယ်တဲ့တခါဘလောက်ပူတော့ဆိုတာကိုရှင်မရှင်နာဂတိနာတို့မိလိန်နာတို့အမေးဖြေမှာပေါ့လေရှင်နာဂတိနာပြောတာဒီအမတမကြီးတဲ့တောင်ကြီးပေါ့လေအမတမကြီးတဲ့တောင်ထွက်ဒီမှာတောင်ကြီးတောင်ထွက်ကြီးပေါ့လေအဲ့ဒီဟာကိုအဝေးစီငရဲထဲမှာပြစ်ချလိုက်လို့ရည် အမတန်ကြီးတဲ့တောင်ထွက်ကြီးတောင်မှခဏလေးနဲ့ကြေမွသွားပါတယ်အမတန်ပူတယ်ပေါ့လေဆိုလိုတာငရဲမကအမတန်ပူပါတယ်ဒီတော့အဝီစီငရဲဆိုတာငရဲနဲ့ခြောက်နေတာမဟုတ်ဘူးเนาะအမှန်ပြောနေတာဒါပေမဲ့အဲ့ဒီအမှန်ကိုမစင်စားကြတော့မယုံညင်ကြဘူးဟိုစိတ်ထဲမှာမကြောက်ရှင်ကြဘူးပေါ့လေကြောက်စရာတော့ကောင်းတယ်မကြောက်ရှင်မကြောက်ရှင်ပေမဲ့လည်းကြောက်စရာတော့ကောင်းတာပဲအဝီစီငရဲကဘယ်လိုဟာမျိုးလဲဆိုတော့ ဇာလာနံတတ္တနာယတ္ထနတ္တိဒုက္ခတအန္တရံဘာလာနံနိဝါသောတောဟိအဝိစိတိဘုံစတိအဲ့ဒီအဝိစိငရဲဆိုတာကဇာလာနံမိကြောင့်မိလျံနေကြားလက်သွားတယ်ဆိုတာဘယ်တော့မှမရှိအမြဲတမ်းလက်နေတဲ့အခါဘယ်တော့မှမရှိအမြဲတမ်းတောက်လောင်နေတတ္တနာအဲ့ဒီအဝိစိငရဲမှာငရဲတွေကငရဲသားတွေကတခါတည်းတယောက်နဲ့တယောက်တခါထိစပ်ပြီးညံ့နေတာပဲကြားလက်နေတဲ့နေရာလည်းမရှိဝီစိဆိုတာအကြားအလက်အဆိုတာ မရှိတာအကြအလတ်မရှိတာကိုအဝီစီငရဲလို့ခေါ်တယ်။ဘာတွေအကြအလတ်မရှိတာတော့မိကြောင့်မိလျံအကြအလက်ရက်သွားတာဆိုတာမရှိဘူးအမြဲတမ်းတောက်လောင်နေတယ်တရဝါတွေရက်လက်နေလက်နေတဲ့နေရာလေးမရှိဘူးကိုလုံးထိဆက်ပြီးညပြုတ်သိမ့်နေတာပဲနှမ်းကြည့်တော့တဲ့မှာနှမ်းနေပြုတ်သိမ့်အောင်ထည့်ထားသလိုပဲအဝိအဝိစီငရဲမှာနတ္တိဒုက္ခတာအန္တရံအဝိစီငရဲမှာ ချမ်းသာတယ်ဆိုတဲ့အကွက်ကလေးအချိန်အခါလေးဟာတစ်စက်ကလေးမှာတဏှာလေးမှာအကြအလတ်လေးမှာမရှိပါဘူးဆင်းရဲပြီးဆင်းရဲဆင်းရဲပြီးဆင်းရဲဆင်းရဲပြီးဆင်းရဲကိုဆင်းရဲစိတ်ဆင်းရဲကိုဆင်းရဲစိတ်ဆင်းရဲဒါတွေကြီးပဲဇက်တိုက်လာနေတာပဲအဝီစီဆင်းရဲရဲ့အကြအလတ်ဟာလည်းပဲမရှိပါဘူးတဲ့ဒါကြောင့်အဝီအဝီစီအဝီစီဆိုတာမိတော့မိလျံအကြအလတ်လည်းမရှိဘူးတတဝါအကြအလတ်လည်းမရှိဘူးဆင်းရဲအကြအလတ်လည်းမရှိဘူးအဲ့ဒါတွေအမြဲတမ်းအဲ့သုံးမျိုးကဆက်ဆက်နေတာပေါ့ဒါကြောင့်အဝီစီ အဲဒီလူမိုက်တွေနေရာဖြစ်တဲ့ဌာနကြီးကိုအဝီစီငရဲလို့ခေါ်ပါတယ်အဲဒီအဝီစီငရဲဟာအမှန်တန်ကြောက်စရာကောင်းပါတယ်အဲဒီလိုငရဲဆင်းရဲကြီးကိုကြောက်ရင်တဲ့ဆရာတော်ဘုရားကြီးတွေဆုံးမကြတဲ့အဆုံးအမလေးတခွန်းကအမှန်တန်ကောင်းတာပဲငရဲဆင်းရဲကြီးကိုကြောက်ရင်ဘာမဟုတ်တဲ့ဆင်းရဲလေးကိုအောက်ဤပြီးခံနိုင်ရမယ်ဟုတ်တာပေါ့ငရဲဆင်းရဲကခုနမုတ်ဆိုးကဖြစ်လာတဲ့ယဟန် သိသွားပြီမြင်သွားပြီကြောက်သွားပြီသူတရားထုတ်တယ်မလို့သူတရားထုတ်တဲ့အကြောင်းပြောရင်လည်းအားချစရာတော့ကောင်းတာသူကဘလောက်အားထုတ်တော့ဆိုလို့ရှိရင်သူအပြင်းထန်အားထုတ်တော့တာပဲညတိုင်းဆိုလို့ရှိရင်အိတ်ချင်းစိတ်ပေါ်လာပြီဆိုလို့ရှိရင်သူ့ရဲ့ခေါင်းပေါ်မှာဒီကရွတ်ခွေပေါ့လေကရွတ်ခွေကသူကကောက်ရုံးနဲ့လှုပ်ထားတဲ့ဒီခွေအဲ့ဒါကိုရေဆွတ်ပြီးတော့ခေါင်းပေါ်မှာတင်ထားတယ်အိတ်ချင်းစိတ်ပြောက်တခါခြေတော့ကလည်းပဲရေခံနဲ့ကိုခြေတော့ချထားတယ် သူကမအိတ်ရှင်အောင်ပေါ့လေအဲ့ဒီလိုနဲ့သူကျူးဆာဆာအားထုတ်တာပြင်းပြင်းထန်ထန်အားထုတ်အနာဂံဖြစ်သွားတယ်ယဟနာတော့ဖြစ်တယ်လို့မပါဘူးအနာဂံဖြစ်သွားတယ်သောတာပန်တက္ကရာကအနာဂံဖြစ်သွားတယ်ငရဲဆင်းရဲကိုကြောက်ပြီးတော့အားထုတ်လိုက်တာအဲဒီတော့တကယ်ငရဲဆင်းရဲကြီးကိုကြောက်ရင်ဘာမဟုတ်တဲ့ဆင်းရဲလေးတွေကိုသိခံနိုင်ရမယ်တရားအားထုတ်တဲ့အခါမှာကိုယ်ပင်ပန်းတာဆင်းရဲတာရှိတာပေါ့ခန္ဓာကိုယ်ပင်ပန်းတယ်ဆင်းရဲတယ် ခန္ဓာကိုယ်တွေကပူလာတယ်အောင့်လာတယ်တောင့်လာတယ်တင်းလာတယ်အမျိုးမျိုးသောဆင်းရဲတွေတွေ့ရဒီဆင်းရဲတွေကငရဲဆင်းရဲနဲ့နှိုက်ချင်လိုက်တဲ့ကောက်တော့ဩအသေးအမွှားလေးအသေးအမွှားလေးဘာမှမပြောပါလောက်ဒီဆင်းရဲလေးမကြောက်နဲ့တီးခံတီးခံတီးခံဟိုဆင်းရဲကြီးကိုကြောက်ရင်ဒါဒီဆင်းရဲလေးကိုတီးခံတီးခံအောက်ဤတီးခံတဲ့အဲ့ဒီငရဲဆင်းရဲကြီးကိုလွတ်ချင်ရင်ငရဲဆင်းရဲကြီးကလွတ်ချင်ရင်ငရဲဆင်းရဲကြီးကိုကြောက်ရင် ဒီဘာမဟုတ်တဲ့ဆင်းရဲလေးတွေကိုအောင်ဤသိခံရတယ်ဆရာတော်ဘုရားကြီးတွေဆုံးပါတယ်အမတန်ကောင်းတာပဲယောဂီတွေအတွက်အမတန်အကျိုးများပါတယ်အဲဒီစကားလေးကဟုတ်တယ်သိခံရတယ်တရားထုတ်တဲ့အခါအခက်အခဲဆိုတာရှိတာပေါ့ကျမ်းမာရေးမကောင်းရင်မကောင်းတယ်မကောင်းတယ်လို့အမျိုးမျိုးဆင်းရဲတွေတွေ့ရတာအဲ့ဒီဆင်းရဲတွေအကုန်သိခံပါသိခံပါသိခံပါလေနောက်စကားလေးတစ်ခွန်းရှိတယ်အဲ့ဒါတော့ဘုရားစကားနဲ့အညီပါပဲ သူကစကားတခုမှပါတော့ဆိုဆရာတော်ကြီးတွေဆုံးမတာပဲချမ်းသာချမ်းသာကြီးကိုလိုချင်ရင်ဘာမဟုတ်တဲ့ချမ်းသာလေးတခုစွန့်လွတ်နိုင်ရမယ်ချမ်းသာကြီးဆိုတော့ဘာလဲနိဗ္ဗာန်ချမ်းသာနိဗ္ဗာန်ချမ်းသာအမြတ်ဆုံးအကောင်းဆုံးအကြီးကျယ်ဆုံးချမ်းသာပဲအဲ့ဒီအကြီးကျယ်ဆုံးအဆင့်အတန်းအမြင့်ဆုံးအမြင့်မြတ်ဆုံးအဲ့ဒီချမ်းသာကိုလိုချင်တဲ့ဘာမဟုတ်တဲ့ချမ်းသာလေးကိုစွန့်လွတ်နိုင်ရမယ်ဟောချမ်းသာလေးရှိတာပေါ့စင်ကောင်းလေးတွေ မြင်ပြီးတော့ချမ်းသာတယ်အတန်ကောင်းလေးတွေနားတောင်ပြီးတော့ချမ်းသာတယ်အနံကောင်းလေးတွေနှမ်းပြီးတော့ချမ်းသာတယ်အရာသာကောင်းလေးတွေစားပြီးတော့ချမ်းသာတယ်အတွေးထီကောင်းလေးတွေတွေးထီပြီးတော့ချမ်းသာတယ်စိတ်ကူးကောင်းလေးတွေရှောက်စိတ်ကူးပြီးတော့ချမ်းသာတယ်တရားထုတ်တဲ့ယောဂီဆိုလို့ရှိရင်ဟောပင်မလာပြီတက်တာအောင်ဆိုတော့ပြင်လိုက်တယ်ဟောတက်တာလို့ဖြစ်သွားတယ်ဟိုဘက်ရွှေ့လိုက်ဒီဘက်ရွှေ့လိုက်စကားလေးပြောလိုက်ဟိုငေးလိုက်ဒီငေးလိုက်စသဖြင့်ပေါ့လေတက်တာလို့တက်တာညာဆိုပြီးတော့ ကြိုးစားကြတာထွက်ပေါက်လေးတွေရှာတာပေါ့လေတတ်တာရတတ်တာရောင်းလေးတွေလှုပ်ကြည့်တာအဲချမ်းသာလေးတွေရှာကြည့်တာပေါ့လေအဲ့ဒီလိုချမ်းသာဘာမဟုတ်တဲ့ချမ်းသာလေးတွေကိုစွန့်လွတ်နိုင်ရတယ်တဲ့နိဗ္ဗာန်ချမ်းသာကြီးကိုလိုချင်ရင်ဘာမဟုတ်တဲ့ချမ်းသာလေးကိုစွန့်လွတ်နိုင်ရတယ်တဲ့ဒီတော့ငရဲဟာအမှန်တန်ကြောက်စရာကောင်းပါတယ်တရိษံဒါလည်းကြောက်စရာကောင်းတာပဲတရိษံပေါ့ဗျိတ္တာအတုရကေ ငရဲတိရစ္ဆာန်ပိတသူကပဲလေးဘဝအမတန်ကြောက်စရာကောင်းတယ်အဲ့ဒီကြောက်စရာကောင်းတဲ့ဘဝဆိုးတွေကလွန်မြောက်အောင်ဆိုတာအခြားနီလံဘာနီလံမှမရှိဘူးဟောဒီတတိပဒနီလံတလန်းမရှိဘယ်လန်းမှမရှိဘူးကြိုက်တဲ့နိုင်ငံကြိုက်တဲ့နေရာသွားရှာကြိုက်တဲ့ဘာသာတွေမှာသွားရှာကြိုက်တဲ့အတွေ့အခေါ်ယူဆတွေမှာသွားရှာဘယ်မှာမှမရှိဘူးဟောဒီတတိပဒနီလံမပါဘူးဆိုရင်အဲ့ဒီနီလံတွေအကုန်အမှားကြီးတယ်ပဲ နိဗ္ဗာန်ကိုသွားတဲ့လမ်းပုံနိဗ္ဗာန်မသွားတဲ့လမ်းပဲသူကနိဗ္ဗာန်မရောက်တဲ့လမ်းပဲနိဗ္ဗာန်ရောက်ချင်ရင်တော့ဟောဒီယောဂီတွေမှတ်နေတယ်တတိပဓာမဲပေါ်လာသမျှကိုမှတ်ဖောင်းပင်လဲမှတ်ထိုင်နေတည်းလည်းမှတ်အဲတွေးတာလည်းမှတ်ခံစားတာလည်းမှတ်ပူလာအောင်နာအကုန်လုံးပေါ်လာသမျှမှတ်ဖို့ပဲယောဂီအလောက်ကတစ်ခုပဲရှိတယ်ဘာမှမရှိဘူးတစ်ခုပဲရှိပေါ်လာသမျှကိုမလောက်အောင်မှတ်အဲ့ဒါယောဂီရဲ့တစ်ခုတည်းသောတောင်းပဲတဲ့အဲ့ဒီလိုမှတ်လို့ရှိရင်အများစုထင်နေရတာပေါ့လေ နိဗ္ဗာန်ဆိုတာငါတို့နဲ့လက်လှမ်းမမီတဲ့အရာကြီးပါလို့ထင်ရအဲ့လိုထင်တာလည်းပဲသိမကောင်းဘူးနိဗ္ဗာန်ကြိုးစားရင်ရပါတယ်ကြိုးစားရင်ရပါတယ်အဲဗမာတွေအများစုကဘုန်းကြီးရောလူတွေရောအဲ့လိုပဲထင်းနေကြဘုန်းကြီးတို့လည်းထင်ခဲ့ပါတယ်နိဗ္ဗာန်ဟာတဘဝနဲ့ကြိုးစားအောင်လည်းမရဘူးဘဝပေါင်းများစွာကြိုးစားမှရမှာလို့ထင်တယ်မာသီဆရာတော်ဘုရားကြီးရဲ့စာအုပ်တွေဖတ်ကြည့်တဲ့အခါစိတ်ထဲမှာတော်တော်အားရတယ်ကျေနပ်တယ် အားရကျေနပ်တဲ့စကားလေးတွေငကိုတော့သူ့လည်းမကျေနပ်ပါဘူးမာစီဆရာတော်ကြီးလည်းမကျေနပ်ဘူးဆိုတာဘာလဲဆိုတော့ဟိုတရားမထုတ်ခင်ကဘောလေးကိုရင်ပေါက်စားတော့ဘာမကျေနပ်တာတော့ဆိုတော့မာစီဆရာတော်ဘုရားကြီးမကျေနပ်တာမဟုတ်မာစီဆရာတော်ဘုရားကြီးရဲ့စာအုပ်တုပ်မကျေနပ်တာနာမည်လေးမကျေနပ်ဘာမနစ်မကျေနပ်တာဘာလဲဆိုတော့မက်ဖို့နိဗ္ဗာန်တို့အမြန်ဆက်ရောက်စေနိုင်သောဝိပဿနာရှုနည်းချမ်းဝိပဿနာရှုနည်းချမ်းဆိုလို့ရှင်လေမက်ဖို့နိဗ္ဗာန်တို့ဆက်ရောက်စေနိုင်သောဝိပဿနာရှုနည်းချမ်းဆိုရင်တော့စိတ်တွေက ရိုက်ပါသေးတယ်အမြန်ဆက်ရောက်စေနိုင်တော်ဆိုတဲ့အဲ့ဒီဝိသေသနာကြီးကြတော့သူကနည်းနည်းကိုငရှင်ကိုရှင်တယ်လို့ဆိုတဲ့ထင်မိတယ်ဗောလေကိုကိုကိုတိတ်တိတင်လွန်းတယ်လို့ဆိုတဲ့ထင်မိခဲ့ထင်မိခဲ့တယ်တော့ဘယ်ဘုရားဟောထားတာဘယ်သူဝိပဿနာရှုနည်းနေဘုရားဟောတဲ့အတိုင်းပြောမှာဗောသူနည်းရောက်မှမဲ့ဘုံနိဗ္ဗာန်သို့အမြန်ဆက်ရောက်စေနိုင်တော်ဆိုတာတော့အမုန်းတင်လွန်းရကြပါတယ်လို့ဆိုတဲ့ထင်မိခဲ့ထင်မိခဲ့ပြီးတော့သူ့ရဲ့စာအုပ်လေးဖတ်ပါတယ် သူတရားတွေမှတ်ကြည့်ပါတယ်သူတရားဆိုတာသူတရားတော့မဟုတ်ပါဘူးဘုရားတရားပါပဲဘုရားတရားကိုသူကပြောပြလို့သူတရားလို့ဖြစ်နေရတာပါမာစီဆရာတော်ကပြောပြတော့မာစီနီးဖြစ်နေတကယ်တော့ဘုရားနီးအဲမာစီနီးမဟုတ်ဘုရားနီးဘုရားနီးအတိုင်းမာစီကပြောပြအဲ့ဒါကိုမာစီနီးလို့ခေါ်ကြတာပေါ့လေအဲ့တိုင်းအထုတ်ကြည့်ပါတယ်ထုတ်ကြည့်တဲ့အခါတော့သူစာအုပ်တွေဖတ်ကြည့်တယ်ဖတ်ကြည့်တဲ့အခါမှာကျေနပ်တဲ့ဟာလေးတခုတွေ့အထုတ်ကြည့်ရတဲ့အခါမှာဘာလဲဆိုတော့ အများဆန်ချိန်တလကန်တဲ့အဲ့စကားလေးကိုစေဖက်ကကြိုက်ဖတ်ကြည့်တယ်သူသူစာအများဆန်ချိန်တလကန်ဆိုတော့ခေါင်းကြီးလေးအောက်ကနေစာသားတွေဖတ်ကြည့်တော့ဟာသူရိတ်တာမလားအထုတ်တဲ့ပုံကိုယ်လေးတဲ့တချို့တဲ့ခုနှစ်ရက်နဲ့ဝိပဿနာဉာဏ်ကြီးပြည့်စုံသွားကြတယ်တချို့15ရက်နဲ့တချို့ရက်20နဲ့အဲ့လိုပုံကိုယ်တွေကတော့နေပါတယ်အများစုကတော့တလပါပဲတဲ့တကယ်တင်းတင်းရင်းအားထုတ်တဲ့ပုံကိုယ်တဲ့အဲ့လိုဆရာတော်ကြီးကပြောပါတယ်တင်းတင်းရင်းအားထုတ်တဲ့ပုံကိုယ်လို့လည်းသူကထည့်ပါတယ်ပေါ့ပေါ့ရောအားထုတ်တဲ့ပုံကတော့မပြည့်စုံဘူးပေါ့ တင်းတင်းအားထုတ်တဲ့ပုဂ္ဂိုလ်ကတော့တလနဲ့ပြည့်စုံရပါတယ်တဲ့အများစုတဲ့မြတ်စံချိန်တလကန့်ဆိုတော့အဲ့လိုပြတယ်အဲပုပ္ပယောယောနဲ့ဆိုရင်တော့နှစ်လစသည်ပေါ့တဲ့လို့လည်းပြောပါတယ်အဲသူရိတ်တာမလားအားထုတ်ပြီးလို့ယုံနံကြောင်ကျိုးဖြစ်ပြအနေစမြင်သွားတဲ့ပုဂ္ဂိုလ်ထောင်ပေါင်းတောင်းပေါင်းများစွာပါပဲတဲ့ဝိပဿနာဉာဏ်ပြည့်စုံသွားတဲ့ပုဂ္ဂိုလ်လည်းထောင်ပေါင်းများစွာပါပဲတဲ့အဲ့ဒီလိုဆရာတော်ဘုရားကြီးကပြောပါတယ်အဲ့ဒီပြောတဲ့စကားလေးကိုဖတ်ပြီးစိတ်ထဲမှာအားရှိတယ်။ဩငါတို့ထင်ခဲ့တာမေဖို့နိဗ္ဗာန်ဆိုတာက တဘဝနဲ့လည်းမရနိုင်ဘူးဘဝပေါင်းများစွာအာထုံမှရမယ်လို့ထင်ခဲ့တာဒီစကားတော်တော်အရှိစရာကောင်းတာပဲအာထုံကြည့်မယ်စိတ်ထဲမှာအားတွေတက်တာပေါ့လေအဲဒီစာလေးဖတ်ပြီးတော့အားတွေတက်ပါတယ်အာထုံကြည့်ရလားစိတ်ထဲမှာသူ့ရဲ့တရားဟာမက်ဖို့နိဗ္ဗာန်တို့အမြန်ဆက်ရောက်စေနိုင်တော့စကလုံးအဲဒီစကလုံးတွေကလည်းစိတ်ဝင်စားစရာကောင်းပါတယ်ငကုံကတော့မကျေနပ်ပါဘူးဟောတကယ်အာထုံရင်သူကဖះပြောထားတဲ့အတိုင်းဖះကခွန်အဲ ဒီနေ့မနေ့အားထုတ်ရင်ညနေရနိုင်တယ်အဲခုနှစ်ရက်နဲ့ရနိုင်တယ်စသဖြင့်မြတ်စွာဘုရားအာမခံချက်တွေနဲ့ဟောထားတာကိုအဲ့ဒီအာမခံချက်တွေကိုသတိမထားမိတဲ့ပုဂ္ဂိုလ်တော်မဟာသီဆရာတော်ဘုရားကြီးတရားဘလို့ညာလုံးနဲ့ဒီလိုအပြစ်တင်ရင်လည်းတင်စရာပေါ့ဘုန်းကြီးတို့လည်းခုနအမြန်ဆက်ရောက်တင်တဲ့တော့စကားကိုကိုယ်မရှင်ကိုရှင်နဲ့စသဖြင့်ဒီလိုထင်မိကြတာပါပဲအဲ့ဒီလိုထင်ရင်ထင်ရပါလိမ့်မယ်ဒါပေမဲ့ဒီတရားကိုတကယ်ယုံကြည်ကြည်အားထုတ်လို့ရှိရင် ရနိုင်ပါတယ်အဲ့တော့စစ်မရောက်ခင်များမကုန်ညပါနဲ့တကယ်ကြိုးစားပြီးအားထုတ်ရင်မိမိတို့ရည်မှန်းတဲ့မညံဘုံညာနိဗ္ဗာန်တရားတို့ကိုငါရောက်နိုင်ရမယ်လို့မာစီဆရာတော်ဘုရားကြီးဟိုအလုပ်ပေးတရားထဲမှာလည်းပါတာပါပဲလေဟင်းအဲ့ဒီတိုင်းပါပဲကြိုးစားပြီးအားထုတ်ကြမယ်ဆိုရင်ကိုစီကိုစီမဲ့ကိုတွေကိုရပြီးတော့အပေတကားပိတ်ပြီးတော့မြတ်စွာဘုရားအကြိုက်နှစ်သက်ဆုံးဖြစ်တဲ့ဒီလဓမ္မတမာရီဓမ္မနဲ့တင်မက ဝိပဿနာပညာနဲ့တယ်မကမဲ့ပညာဖူပညာဓမ္မမဲ့ကပညာဓမ္မဖလပညာဓမ္မနဲ့တိုင်အောင်ပူဇော်နိုင်တဲ့အစဉ်မျိုးရောက်အောင်အတီးတီးကြိုးစားနိုင်ကြပါစေ။